ယောဂီများမဟာတတိပဌာနာသုတ်တံဒေသနာတော်မှာလာတဲ့ဣရိယာပဋ္ဌပပပိုင်းကိုဘုန်းကြီးဟောကြားလာခဲ့တာယနေ့ဆိုရင်9ရက်မြောက်ရှိသွားပြီတတိပဌာန်တရားတွေရှုပွားအားထုတ်တဲ့အခါကာလမှာဘုရားရှင်ကိုရောင်မြတ်ကြီးကဣရိယာပုတ်တိုင်းဣရိယာပုတ်တိုင်း ရှုမှတ်နိုင်ဖို့အတွက်ဟောကြားပြီးတော့ထားခဲ့တဲ့ဒေသနာဖြစ်ပါတယ်ဒီဘုရားရှင်ဟောကြားထားတဲ့ဒေသနာတော်အတိုင်းပဲဘုန်းကြီးတို့ကျေးဇူးတော်ရှင် မာသီဆရာတော်ဘုရားကြီးဟာလည်းပဲဒီဣရိယာပုတ်၄ပါးကိုရှုမှတ်ပုံရှုမှတ်နည်းအပြည့်အစုံတပည့်ယောဂီများကိုဟောကြားတင်ပြပေးတော်မူခဲ့ပါတယ် ကျေးဇူးရှင်ဆရာတော်ဘုရားရဲ့ဥပနိတိယအတိုင်းပဲဘုန်းကြီးများကလည်းထပ်ဆင့်ပြီးတော့တပည့်ယောဂီများကိုထိုင်ကမ္မထံလေးတစ်ခုတည်းမဟုတ်ပဲရက်တဲ့ကမ္မထံသွားတဲ့ကမ္မထံလျှောင်းတဲ့ကမ္မထံဣရိယာပုတ်၄ပါးစလုံးရှုမှတ်ဖို့ရှုမှတ်နည်းတွေကိုရှုမှတ်တတ်အောင်ဟောကြားသင်ပြပြီးတော့ပေးနေတာ ဖြစ်ပါလေ။ ထိုင်နေတဲ့ခါမှလည်းပဲအမှတ်တမဲ့မဟုတ်ဘဲနဲ့အမှတ်တတိကလေးနဲ့ထိုင်ပြီးတော့နေတတ်အောင်ရက်တဲ့ခါမှလည်းပဲအမှတ်တမဲ့မဟုတ်ဘဲနဲ့အမှတ်ကလေးနဲ့ရှုမှတ်မှုကလေးနဲ့ရက်ပြီးတော့နေတတ်အောင်သွားတဲ့ခါမှလည်းပဲအမှုမဲ့အမှတ်မဲ့အမှတ်တမဲ့မသွားဘဲနဲ့ရှုမှတ်မှုကလေးနဲ့သွားတတ်အောင်လျှောင်းနဲ့အိတ်တဲ့ခါမှလည်းပဲအမှုမဲ့အမှတ်မဲ့အမှတ်တမဲ့မအိပ်ဖဲနဲ့ရှုမှတ်မှုလေးနဲ့အိတ်တတ်အောင် ခုယောဂီတို့ကိုဘုန်းကြီးသင်ကြားပြီးတော့ပေးနေတယ်အခုလိုသင်ကြားပေးနေတာလည်းပဲဘုန်းကြီးရဲ့အတ္တနောမတိမဟုတ်ဘူးလေကျေးဇူးတော်ရှင် မာဇီဆရာတော်ဘုရားကြီးရဲ့ဥပနိဒယအတိုင်းမာဇီဆရာတော်ဘုရားကြီးကလည်းပဲမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူထားတဲ့ဒီတတိပဌာနာတုတ်တံဒေသနာတော်အတိုင်းပဲဟောကြားပြီးတော်မူခဲ့တာဖြစ်တယ်ဒါကြောင့်ဒီဣရိယာပဌာပိုင်းရှုမှတ်ပုံတွေကိုဘုန်းကြီးဟောကြားပြီးခဲ့တာ ယနေ့ဆိုရင်9ရက်မြောက်ပဲပုဏ္ဏစာပရံဘိခဝေဘိက္ခုကိစ္ဆံတော်ဝါကိစ္ဆာမိတိပါဇာနာတိထိတောဝါထိတောမိတိပါဇာနာတိနိသိဏောဝါနိသိဏောမိတိပါဇာနာတိတယနောဝါတယနောမိတိပါဇာနာတိဘေခဝေယဟန်တော်များအိုချစ်သားတို့ ပုဏ္ဏစာပရံရှုမှတ်ပွားများအထုတ်ပုံနောက်တစ်မျိုးကဘိက္ခုယဟန်ဒီဝါယောဂီပုဂ္ဂိုလ်သည်ကိစ္ဆံတော်ဝါသွားတော်လီဝါသွားလျင်လီဝါသွားတုံသွားစေသွား kait သွားစေမူလီကိစ္ဆာမိတိသွားသည်ဟူ၍ပဇာနာတိတိဤဝါတိအောင်ရှုပါသွားတဲ့အခါမှာလည်းပဲအမှတ်တမဲ့နဲ့မသွားနဲ့အမှန်တိုင်းသိအောင်ရှုမှတ်မှုလေးနဲ့သွား ဒီပါဠိတော်အတိုင်းပဲသွားတယ်သွားတယ်ရှုမှတ်သွားလို့ရတယ်ဒီတဲ့ပို့ပြီးတော့စူးစူးဆိုင်ဆိုင်ကလေးရှုမှတ်ခြင်းလို့ရှိရင်ညာလန်းတယ်ဘယ်လန်းတယ်ဒါရက်နေတာလားသွားနေတာလားအဲ့တော့သွားနေတာညာခြေလန်းလိုက်တဲ့ခါမှလည်းညာလန်းတယ်ဘယ်ခြေလန်းလိုက်တဲ့ခါဘယ်လန်းတယ်အဲ့လိုဆိုတော့မိမိရဲ့ရှုစိတ်ကလေးကအဲ့ဒီရှုမှတ်တဲ့အာယုံပေါ်ကို ပို့ပြီးတော့မရောက်ဘူးလား ပိုရောက်သွားတယ်မိမိရဲ့အခေါ်အဝေါ်အသုံးနှုတ်မယ်လေညာခြေလန်းတာပဲခြေလန်းတာအဲ့တော့ညာခြေပေါ်မှာမိမိစိတ်လေးကစိုက်မိသွားတယ်ဘယ်ခြေပေါ်မှာမိမိရဲ့စိတ်လေးကစိုက်မိသွားအဲ့ဒီပေါ်မှာစိတ်အနေများလာတဲ့အခါကလည်းကြတော့ညာလန်းနေဆိုတဲ့အခါမှာ ခြေတော့ဆိုတဲ့ပုံပန်းတရံကြီးမထင်တော့အဲ့ဒီမှာတရွေချင်းတရွေချင်းရွေ့ရွေ့ပြီးတော့တောင့်တင်းသွားတဲ့သဘောတွေ့ရတယ် ဘယ်နှမ်းတဲ့ခံမှလည်းပဲဘယ်ခြေတော်ကြီးရလို့မထင်တော့တရွေချင်းတရွေချင်းရွေ့ရွေ့ပြီးတော့တောင်တင်းသွားတဲ့သဘောပဲထင်ရတယ်အဲဒီလိုရွေ့နေတဲ့သဘော တောင်တင်းသွားတဲ့သဘောလေးကိုသိနေတာအမှန်သီလားအမှားသီလားအမှန်သီတကယ်တရားဆိုတာသဘောသဘောဆိုတာတရားအဲ့ဒီမှာသဘောလေးကိုတွေ့နေပြီပုံမှန်တရားမထင်ဘူးတကယ်ကိုတွန်းကန်နေတဲ့သဘောတောင့်တင်းသွားတဲ့သဘောရွေ့ရှားနေတဲ့သဘောဒီသဘောလေးပဲတွေ့နေ အဲ့ဒီဟာဝါယောဓာတ်လေးပဲဘာဓာတ်ကလေးလေအဲ့ဒီဝါယောဓာတ်ဟာရုပ်တရားပါတရားလေးရှုပြီးတော့အဲ့ဒီလိုတောင့်တင်းနေတဲ့သဘောလေးသိနေတဲ့စိတ်ကလေးကပါတရားလေးကဲသွားနေစဉ်မှာဘာနဲ့ဘာကိုတွေ့ရတယ်ဟိုတုန်းကသွားတဲ့ကသွားစဉ်ခါကာလတုန်းကဒီအတိမျိုးသိရလားသွားနေတာဟာငါသွားနေတာပဲငါခြေထောက်တွေသွားနေတာပဲ ညာကလည်းငါချီပဲဘယ်ဟာလည်းငါချီပဲငါအနေအားဖြင့်သိအခုသေးသေးချာချာယုံနဲ့နံကိုအမှန်သိလိုက်တဲ့အခါဆိုတော့အခါကျတော့ငါဆိုတဲ့အတ္တကြီးရှိသေးရဲ့လားအမှန်ရောက်တာနဲ့အမှားပါဖြစ်သွားတယ်ပျောက်သွားတယ်အဲ့လို အမှန်မြင်သွားရမှာဒါကြောင့်မို့ပသနာတိအမှန်တိုင်းသိအောင်ရှုရှုဆိုတာကြည်ခိုင်းတာကြည်မှလည်းပဲဘာဖြစ်တယ်သိမှာမကြည့်ရင် သိပါမလား မသိဘူးကြည်ပြန်တော့လည်းပဲတမန်ကရှန်ကကြည်ရမှလားစူးစူးဆက်ဆက်ကြည်ရမှလားဘုန်းကြီးတို့ယောဂီများကိုအဲ့ဒီမှာသွားတဲ့အခါသွားမှန်းသိတေးသေးချာချာ မြင်အောင်ကြည်ဘုန်းကြီးတတိလေးပေးခဲ့ပြီတတိပေးဆောင်ပုဒ်လေးပေးတယ်အဲ့ဒီအတိုင်းလေးသာတေးသေးချာချာစူးစူးဆက်ဆက်ကြည်ပြီးရှုသွားရင်အဲ့ဒီယုံ nant ဆိုတဲ့အမှန်သဘောတွေကိုယ်တိုင်ဉာဏ်နဲ့မတွေ့နိုင်ဘူးလားဒါကြောင့်မို့ကိစ္စတော်ဝါကိစ္စမိတိပဇာနာတိ ကေဆံတော်ဝါသွားတော်လီဝါသွားလျင်လီဝါသွားတုံသွားဆဲသွားကြိုက်သွားစဉ်မူလီကိသမိတိသွားတိဟူ၏ပဇာနာတိတိဧဝါတိအောင်ရှုပါသွားတဲ့အခါမှာအဲ့ဒီလိုအမှန်တိုင်းလေးတိအောင်ရှုသွားဒီတဲ့ပို့ပြီးတော့စူးစူးဆိုင်ဆိုင်ကလေးရှုမှတ်ခြင်းနဲ့သိခြင်းနဲ့ဆိုရင်ဒီတဲ့တိုးပြီးတော့ဖနောင်လေးကြွလာတာလေးကိုကြွားတယ်လှမ်းလိုက်တဲ့အခါလေးမှာလှမ်းတယ်ချနေတဲ့အခါလေးမှာချတယ် အဲ့ဒီမှာကြွားတယ်လမ်းတယ်ခြားတယ်အဲ့လိုပြုတ်လုနေတာလေးပဲရက်တာလားသွားနေတာလားအဲ့တော့သွားနေတာလေးကိုတိထက်ပိုပြီးတော့သိချင်ရင်အဲ့ဒီမှာကြွားမှုသဘောလေးသိချင်မြင်အောင်ကြည့်လမ်းတဲ့ခံမှာလည်းရွေ့မှုသဘောလေးသိချင်မြင်အောင်ကြည့်ခြားနေလိုက်တဲ့ခံမှာလည်းရွေ့တရွေ့ပြီးတရွေ့ခြားသွားတဲ့သဘောလေးသိချင်မြင်အောင်ကြည့်အဲ့ဒီမှာသေးသေးချာချာမြင်အောင်ကြည့်သွားရင်ခြေတလန်းအတွင်းမှာကို၃ပိုင်းကွက်ကွက်ပြားပြားသိသွားလိမ့်မယ်သူ့ဘိုင်လေးနဲ့သူ့ပဲ။ အဲ့လိုကိုတေချာစူးစိုက်ပြီးရှုရင်ကြည့်ရင်အမှန်တိုင်းမမြင်နိုင်ဘူးလားဟေးအမှန်တဘာဝတွေကိုမြင်သွားလိမ့်မယ်ဒါကြောင့်မို့ပဇာနာတိအမှန်တိုင်းသိအောင်ရှုတဲ့ရှုခိုင်းတာကိုကမြတ်စွာဘုရားကအမှန်တိုင်းသိအောင်ရှုလို့ပြောထားတာအမှားသိရမှာမဟုတ်ဘူးဗာသိရမှာလေအမှန်သိရမှာနောက်ထီတော်ဝါထီတော်မိတိပဇာနာတိထီတော်ဝါရတ်တော်လီဝါရတ်လျင်လီ ဝါရတုံးရဆဲရခိုင်ရစင်မူလီထီတော်မိတိယက်တိဟု၍ပဇာနာတိတိဝါတိအောင်ရှုပါရက်တဲ့အခါမှာလည်းပဲဘုန်းကြီးတို့ယောဂီများအမှတ်တမဲ့လားအမှတ်နဲ့လားရှုမှတ်မှုလေးနဲ့ရအမှတ်တမဲ့ရနေရင်အမှားတွေဝင်ကုန်လိမ့်မယ်လေရနေတာငါပဲငါရနေတာပဲငါနေအားဖြင့်အဲ့ဒီမှာစွဲသွားလိမ့်မယ် ဟောရက်တဲ့အမူအရာလေးကိုတတိထားပြီးတော့ရှုမှတ်နေတဲ့ယောဂီကြတော့ဟောဟိုကရက်တယ်ဆိုရင်ခန္ဓာကိုယ်ကြီးတစ်ခုလုံးအောက်ပိုင်းခန္ဓာကိုယ်ကနေပေါ်ပိုင်းထိအောင်တောင့်နေတဲ့သဘောတွေထင်ရှားလာလိမ့်မယ်အဲဒီမှာခန္ဓာကိုယ်အောက်ပိုင်းမကနေအပေါ်ပိုင်းထိအောင်တခါလေတောင့်တင်းနေတဲ့သဘောထင်ရှားရင်ဗာဒတ်ထင်ရှားတာလေဝါယောဒတ်ထင်ရှားတာတခါတရံကြတော့ယောဂီပုဂ္ဂိုလ်ကရက်တယ်ရက်တယ်လို့ရှုနေတဲ့အချိန်မှာဟော ရိမ့်ပြီးလှုပ်နေတဲ့သဘောမထင်ရှားဘူးလားအဲ့ဒါလဲဗာဒတ်ပါလိမ့်မယ်ဝါယောဓာတ်ပဲအဲ့တော့ရတဲ့ခံမှလည်းအဲ့ဒီဝါယောဓာတ်ကြီးထင်ရှားနေတယ်ဒီဝါယောဓာတ်ကြီးကရုပ်တရားဝါယောဓာတ်ကြီးကဗာတရားလေအဲ့ဒီလိုတောင့်တင်းနေတဲ့သဘောရင်းရင်လှုပ်ရှားနေတဲ့သဘောလေးကိုသိနေတဲ့စိတ်ကလေးကဗာတရားလေကဲရက်တဲ့အခိုက်ကလေးမှလည်းဘာနဲ့ဘာသာတွေ့ရတယ်ငါဆိုတာတွေ့သေးရဲ့လား ငါဆိုတာခေါင်းထဲမှာလားကိုယ်ထဲမှာလားခြေလက်ထဲမှာလားကြည့်လိုက်ရှိရလားမရှိဘူးတကယ်ရှိအဟုတ်ရှိတာကဘာနဲ့ဘာသာရှိတယ်ယုံနဲ့နာမည်ယုံနဲ့နာမည်အဲ့ဒီယုံနာကိုအမှန်မြင်လိုက်တာနဲ့တပြိုင်နက်တည်းတတန်တရာလုံးကစွဲလာတဲ့ငါဆိုတဲ့အတ္တဒိဋ္ဌိတက်ကာယဒိဋ္ဌိရှိပါဦးမလားအမလီဒိဋ္ဌိဖြုတ်တာများဘာမှခက်ခက်ခက်ခက်ကြီးဖြုတ်စရာလိုသေးရဲ့လားရတ္တာလေးရှုမှတ်နေရင်တဲ့ဒိဋ္ဌိအမှားဒိဋ္ဌိတွေမပြုတ်နိုင်ဘူးလား တခါတည်းဆင်သွားနိုင်တယ်အမှန်မြင်အောင်ပဲကြည့်ဖို့လိုတယ်မခက်ပါဘူးယောဂီတို့တရားရှာတာမခက်ပါဘူးအခုဘုန်းကြီးတို့ခိုင်းတဲ့အတိုင်းတည်တည်ချာချာလေးစူးစိုက်ကြည့်ပါရပ်ပြီးရှုမှတ်ရင်းနဲ့တရားတွေ့နေပါလိမ့်မယ်ဈဉ္ညာလျှောက်ပြီးရှုမှတ်ရင်းနဲ့တရားတွေ့နေပါလိမ့်မယ်အဲ့ဒီတရားတွေ့ပုံတွေကိုလည်းပဲဘုန်းကြီးတို့တနေ့ကဟောခဲ့ပြီးပြီတိတ်တမထေဟာလိုင်ကိုဘဝမှာမတ်တက်ရပြီးတော့မိမိခန္ဓာကိုညာဆိုင်ပြီးတော့ဝမ်းမြောက်မှုပီတိ နှစ်သိမ့်ဝမ်းမြောက်မှုပီတိလေးကနေတဆင့်ခန္ဓာကဖြစ်ပေါ်လာတဲ့အမှုအရာတိုင်းကိုမမြဲတဲ့သဘောဆင်းရဲတဲ့သဘောအဆိုးမရတဲ့သဘောတွေကိုယ်တိုင်ဉာဏ်နဲ့တွေ့လို့ဝိပဿနာဉာဏ်ဤအစဉ်စဉ်တက်ပြီးတော့မဲအစဉ်စဉ်ပိုအစဉ်စဉ်ဆက်ရောက်ပြီးတော့ဟောလှိုင်ကူပေါင်းဝမှာမတ်တက်ရက်နေရင်းနဲ့ပဲကိလေသာအသောကုန်ခံပြီးယဟန္တာပုဂ္ဂိုလ်ကြီးဖြစ်သွားတာတရက်ပြီးရှုမှတ်ရင်းနဲ့ဘာလို့ရင်းနဲ့လဲဒီတော့ရက်ပြီးတော့အမှတ်တမဲ့နဲ့ရက်နေရင်ဒီလိုတရားအသိဉာဏ်ရနိုင်ပါမလား အမှတ်တတိကလေးနဲ့ရှုမှတ်သွားရင်အဲ့ဒီတိတ်တမထေခဲ့သူဘုန်းကြီးတို့ယောဂီများရောပါရမီပြည့်စုံရင်မရနိုင်ဘူးလားရနိုင်ပါတယ်ဘာမှအားမငယ်နဲ့ကြိုးစားသို့တော်အားထုတ်တဲ့အခါမှာသီလတော့အရေးကြီးတယ်ဘာအရေးကြီးလဲသီလအရေးကြီးတယ်ယဟန်တော်များနဲ့ယဟန်သီလပြည့်စုံရမယ်မိမိရဲ့သီလတွေဟာစင်ကြယ်နေရမယ်တာမဏေများဟာလည်းတာမဏေသီလစင်ကြယ်နေရလိမ့်မယ် လူပုဂ္ဂိုလ်များမှလည်းလူတွေစောက်တည်ထားတဲ့အခု၈ပါးသီလ၅ပါးသီလစင်ကြယ်ရလိမ့်မယ်သီလမစင်ကြယ်ပဲနဲ့တော့ဒီပုဂ္ဂိုလ်တရားရမယ်လို့ဘုန်းကြီးအမှမခံနိုင်ဘူးသီလသာစင်ကြယ်ပဲစေအဲ့ဒီစင်ကြယ်တဲ့သီလအခြေခံ ပြီးတော့သာတကယ်ခန္ဓာညာဆိုင်ပြီးတော့အခုဘုန်းကြီးတို့ခိုင်းတဲ့အတိုင်းသာရိုးရိုးသေးသေးရှုမှတ်သွားရင်အဲ့ဒီမထေများခဲ့သူတရားတို့မရနိုင်ဘူးလားဒါကြောင့်ထီတော်ဝါထီတော်မိတိပသနာတိ ထီတော်ဝါရတ်တော်လီဝါရတ်လင်းလီဝါရတ်တုံရဆယ်ရခိုက်ရစင်မူလီထီတော်မီတိရတိဟူ၏ပဇာနာတိတိဧဝါတိအောင်ရှုပါနိသိဏောဝါထိုင်တော်လီဝါထိုင်လျင်လီဝါထိုင်လုံးထိုင်စေထိုင်ခိုက်ထိုင်စင်မူလီနိသိဏောမီတိထိုင်တိဟူ၏ပဇာနာတိတိဧဝါတိအောင်ရှုပါထိုင်တဲ့အခါမှာလေယောဂီပုဂ္ဂိုလ်များ ဘာမှမရှုမှတ်တတ်ရင်အဲ့ဒီထိုင်နေတဲ့အမူအရာလေးကိုပဲထိုင်နေထိုင်နေရှုလေတကယ်တော့ထိုင်နေတဲ့အမူအရာလေးကိုမိမိတို့အာယုံပြုတ်ပြီးရှုရတာလွယ်လွယ်တဲ့အလုပ်တော့မဟုတ်ဘူးမလွယ်ဘူးပို့ပြီးတော့သိတာထင်ရှားအောင်ဆိုရင်အောက်ပိုင်းခန္ဓာကိုယ်လေးကိုစိုက်လိုက် ခွေးနေတဲ့သဘောလေးတွေ့လိမ့်မယ်အထက်ပိုင်းခန္ဓာကိုယ်ခါးကနေပေါ်ပိုင်းစိုက်လိုက်ထောင်ပြီးတောင့်နေတဲ့သဘောလေးတွေ့လိမ့်မယ်အဲ့ဒါလေးကို စိုက်ပြီးတော့ထိုင်နေဒီလိုရှုရတယ် ခန္ဓာကိုယ်လေးကိုအောက်ပိုင်းကခွေးအပေါ်ပိုင်းကမတ်ပြီးတောင့်နေတဲ့သဘောလေးကိုမလုပ်တယ်ထိုင်နေလို့ရှုရတယ်အဲ့ဒီတိုင်းထိုင်နေထိုင်နေရှုနေလို့ရတယ်ဒီလိုမဟုတ်ဘူးမိမိကနှာသီးပြားရဲ့ဝင်လေထွက်လေအာနာပါနသုံးခုအတ္တတပတ္တတဒါကိုမိမိကရှုနေကြပါ သူနဲ့ရှုမှလည်းအားရပါတယ်ဆိုရင် ရှုလိုက်ပါအဲ့ဒီဝင်လေသည်ထွက်လေသည်လေးကိုရှုနေပါအဲ့ဒီဝင်လေထွက်လေလေးရှုတာလေးပဲဗာတတ်ပါလိမ့်မလဲ ဝါယောဓာတ်ပဲဘုန်းကြီးတို့ရဲ့ဘုန်းကြီးတို့ယောဂီများဝါယောဓာတ်ပဲဝင်လေထွက်လေလေးရှုနေတာဝါယောဓာတ်ပဲအဲ့ဒီဝင်လေထွက်လေရဲ့အခုဖောင်းမှုပိန်မှုဆိုတာအကြောင်းရောကင်းရဲ့လားအကြောင်းမကင်းဘူးသို့တော့ဖောင်းတာဟာဝင်လေလားပိန်တာဟာထွက်လေလားတေချာစမ်းစစ်ကြည့်မဟုတ်ဘူးဘုန်းကြီးတို့ဝါယောဓာတ်6မျိုးရှိတယ်ဝါယောဓာတ်ဘယ်နှမျိုးရှိလဲ6မျိုးရှိတယ် အဲ့ဒီဝါယောဓာ6မျိုးမှာဘုန်းကြီးတို့ယောဂီများအခုရှုနေတဲ့ဝါယောဓာကကုတ်စီတယဝါယောတဲ့ဝမ်းပိုက်အတွင်းမှာရှိတဲ့လေဘယ်မှာရှိတဲ့လေလဲအဲ့ဒီ6မျိုးမှာဥဒင်္ဂမဝါယောတဲ့အဒေါကမဝါယောတဲ့ဥဒင်္ဂမဝါယောဆိုတာအထက်ကိုဆန်တက်တဲ့လေကိုဘုန်းကြီးတို့ယောဂီများအစာစားထားလို့အစာမကြေတဲ့ကအထက်ကိုဟေးအဲဖြစ်နေတာဟာ အထက်ကိုဘာလုပ်တာလဲဆန်တက်တာအဒေါကမဝါယောအောက်ကိုစုံဆင်းတဲ့လေဒါကအဒေါကမဝါယောဘုန်းကြီးတို့ယောဂီများနောက်တကအင်္ဂမင်္ဂနုတာရိနာဝါယောအင်္ဂါကြီးငယ်ဒီထဲမှာတွန်းလာနေတဲ့လေဓာတ်တွေရှိတယ်အဲ့ဒါအင်္ဂမင်္ဂနုတာရိနာဝါယောကုဋ္ဌာတယဝါယောဘုန်းကြီးတို့ကုဋ္ဌာတအားလုံးထဲမှာလေဓာတ်တွေတွန်းနေတာ အဲ့ဒါကုဋ္ဌတရားဝါယောအတ္တတပတ္တတဝါယောဒါကနှာသီးပြားရင်ဝင်လေထွက်လေဒါအတ္တတပတ္တတဝါယောအခုဘုန်းကြီးတို့ယောဂီများဖောင်းနေပိန်နေရှုနေတဲ့ဝါယောကကုတ်စီတရားဝါယောဝမ်းပိုက်အတွင်းမှာရှိနေတာဘယ်မှာရှိနေတာလဲကဲနှာသီးပြားကဝင်လေဝင်တာနဲ့ဝမ်းပိုက်အတွင်းမှာရှိတဲ့လေလေးဟာတွန်းကန်ပြီးတော့တောင့်တင်းသွားတာအဲ့ဒါနှာသီးပြားရဲ့ဝင်လေအကြောင်းမကင်းဘူး သို့တော့ဖောင်းကလာတာဟာနှာသီးပြားဝင်လေလားမဟုတ်ဘူးဝမ်းမိုက်တွင်းမှာရှိတဲ့လေဓာတ်ကဖြစ်တာထွက်လေဟာလေဒီတိုင်းပဲသူကထွက်သွားတယ်ဝမ်းမိုက်တွင်းမှာရှိတဲ့လေကတခါလေးပြန်ရော့ချသွားတာအဲ့ဒီမှာဒါကြောင့်ဝင်လေထွက်လေရှုနေတဲ့ပုဂ္ဂိုလ်ဟာအကြောင်းမကင်းတဲ့အတွက်ကြောင့်မို့တစ်ဆက်တည်းဖြစ်နေတယ်ပြောင်းပြီးရှုတဲ့အခါမှာဘာမှအခက်အခဲမရှိပါဘူးဒါကြောင့်ဝင်လေထွက်လေလေးရှုရင်းကနေနောက်ပိုင်းဝမ်းမိုက်နေရာလေးတွေအောင်စိတ်လေးစိုက်ကြည့်ပါ စိတ်လေးပို့ကြည့်ရင်အဲ့ဒီမှာပို့ပြီးတော့ထင်ရှားနေတာကိုတွေ့ရပါလိမ့်မယ်တရွေ့ချင်းတင်းကန်လာတဲ့သဘောဝမ်းဒီနှာသီးပြားရဲ့ဝင်လေထွက်လေရမှာတိမ်မွေ့နေသေးတယ်အထီးတွေ့ကအင်မတန်ခက်သေးတယ်ဝမ်းမရဲ့ဖောက်မှုပိန်မှုဟာပို့ပြီးထင်ရှားနေတာကိုတွေ့ရပါအနုပဒနာနဲ့ပြောမယ်ဆိုရင်ဝမ်းမိုက်ကိုရှုမှတ်နေတာဟာကာယ ानु ပဒနာခေါ်တယ်။ဘာ ानु ပဒနာလဲ။ကာယ ानु ပဒနာ။ဝါယောဓာတ်နဲ့ပြောမယ်ဆိုရင်ကုတ်စီတယဝါယော။ဘာဝါယောလဲ။ အေးကုသိတယဝါယောတဲ့ဘုန်းကြီးတို့ယောဂီများအဲဒီမှာဝမ်းမိုက်တွင်းမှာရှင်းနေတဲ့လေတက်ကလေးတရွေချင်းတွန်းကန်လာတဲ့သဘောတွန်းကန်ပြီးတော့ဖောင်းကန်လာပိန်သွားတဲ့ခါမှာတရွေချင်းတရွေချင်းရွေ့ရွေ့ပြီးကြော့ကြသွားတဲ့သဘောဒီသဘောလေးပဲအဲဒီမှာဝမ်းမိုက်ကိုတေချာစိုက်မိသွားပြီဆိုရင်နှာသီးပြားရဲ့ဝင်လေထွက်လေအာယုံမရှိတော့အဲတော့အပြင်ပကလေပဲဖြစ်စီအတွင်းကလေပဲဖြစ်စီပေါ့တသဘောတည်းပါပဲဘုန်းကြီးတို့ယောဂီများဒါကြောင့်ကိုတွင်ကိုပန်နှဝလေသည် ဘုန်းကြီးတို့ယောဂီများရှုနေတာကကိုယ်တွင်းကလေတက်ဘုန်းကြီးတို့ယောဂီများရှုတာဘယ်ကလေတက်လဲနာသေးပြရှုတယ်ဆိုတာဘယ်ကလေတက်လဲကိုဘကလေပြင်ပကလေဒါကြောင့်ကိုတွင်းကိုဘနှစ်ဝလေးသည်တသဘောတည်းအမြဲတူညီအတူတူဝါရောတတ်ကြည့်တယ်ပဲတသဘောတည်းပဲသူငါမဟုတ်ဓာတ်ရုပ်ဆောင်သည်အဲ့ဒီလေဟာသူလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးဝါရောတတ်ပဲသူငါမဟုတ်ဓာတ်ရုပ်ဆောင်သည် အလှုပ်တတ်သိမှတ်မြတ်ယောဂီ ဝါယောဓာတ်ရဲ့သဘောဟာလှုပ်နေတဲ့သဘောပဲဒါပဲကဲဒါလေးဆိုကြည့်လိုက်ကိုတွင်ကိုဘနှဝလေသည်တသဘောရေအမြဲတူညီသူငါမဟုတ်ဓာယုတ်ဆောင်သည်အလုတ်ဓာတိမှမြတ်ယောဂီအလုတ်ဓာ ကိုတွင်ကိုဘနှဝလေသည်တသဘောတည်းအမြဲတူညီသူငါမဟုတ်ဓာယုတ်ဆောင်သည်အလုတ်တသိမှတ်မြတ်ယောဂီအေးမိမိတို့အခုဖောင်းနေပိန်နေလို့ရှုနေတာကိုယ်တွင်ကတည်း ဝင်လေထွက်လေရှုနေတာ ကိုပါကလေနှစ်ခုသလုံးဟာတသဘောတည်းပဲလေပဲသူဟာဘာလဲဆိုရင်ဝါရောတက်ကြည့်တယ်ပဲဘာတတ်ပါလိမ့်မလဲအဲအဲ့ဒီဟာကို तू ကငါပဲသူပဲလို့သွားနေရင်အမှားသီလားအမှန်သီလားအမှားသီဟော तू ဟာ तू ဓာတ်သဘောလေးပဲဆိုရင်အမှန်သီသိသွားတယ်ဒါကြောင့်မို့လှုပ်နေတာဟူသမျှဝါရောတက်ပဲအခုဘုန်းကြီးတို့ယောဂီများဖောင်းမှုပိန်မှုလေးရှုနေတယ်ဆိုရင်အနုပဒနာနဲ့ပြောမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ကာယ అను ပဒနာရှုနေတာ ဒီလိုမဟုတ်ဖောင်းနာပိန်နာလေးကိုရှုနေတာဟာဘုန်းကြီးတို့ဓာတ်နဲ့ပြောမယ်ဆိုရင်ဝါယောဒံကုတ်စိတယဝါယောဒံဘာဝါယောဒလဲအေးကုတ်စိတယဝါယောအဲ့ဒီဝါယောဒံလေးရှုနေတာဒီလိုရှုနေရင်လည်းပဲထိုင်ရဲရှုနေတာဒီလိုရှုနေရင်လည်းပဲသူ့ရဲ့တွန်းကန်မှုတောင်းတောင်းတင်းမှုလှုပ်ရှားမှုဆိုတဲ့တကယ့်သဘာဝလက္ခဏာလေးတွေညံနဲ့မတွေ့နိုင်ပေဘူးလားညံနဲ့တွေ့တာပဲဟိုမှာဝင်လေထွက်လေဆိုရင်လည်းပဲသူ့အတူထိသွားတဲ့သဘောလေးထိသွားတဲ့သဘောလေးဒါလေးသိနေတာပဲ အဝင်လေကတခါနဲ့အေးသွားတဲ့သဘောအထွက်လေကနှွေးသွားတဲ့သဘောဒါလေးနဲ့သိသွားတာဒါဟာဝါတီရှူဆိုင်နေတဲ့သဘောအခုဘုန်းကြီးတို့ဝမ်းမိုက်ကြတော့သူကသူတွန်းကန်လာတဲ့သဘောတောင့်တင်းနေတဲ့သဘောလှုပ်ရှားနေတဲ့သဘောရွေ့ရှားနေတဲ့သဘောဒီသဘောလေးပို့ပြီးတော့ထင်ရှားအဲ့တော့ဘယ်နေရာကပဲထင်ရှားတင်ရှားဒါဝါယောဓာတ်ကြီးတယ်ပဲဝါယောဓာတ်ကိုတွေ့နေပြီဆိုရင်ဒါအမှန်သိပဲအမှန်သိသိပြီဆိုရင်အဲ့ဒီပုဂ္ဂိုလ်တရားသိသိတာဘာသိသိတာလဲတရားကိုသိတာဘာတရားတွေလဲလို့မေးရင်ယုတ်တရား နန္တရားဒါပဲသိတာပဲအဲ့တော့ထိုင်ပြီးရှုမှတ်နေရင်လည်းပဲအဲ့ဒီယုံနာကိုအမှန်တိုင်းကွဲကွဲပြားပြားမသိနိုင်ဘူးလားသိနိုင်တယ်သိချာရှုအဲ့တော့ထိုင်ရင်းနဲ့ရှုမှတ်လို့တထိုင်ရင်းနဲ့သောတာပန်တဂရကအနာဂံယဟန္တာဒီအောင်ဖြစ်သွားတယ်တာရကတွေဘုန်းကြီးတို့မြတ်စွာဘုရားသာသနာမှာအများကြီးမရှိဘူးလားဗျာထိုင်ဣရိယာပုနဲ့တရားရသွားတဲ့ပုဂ္ဂိုလ်တွေအများကြီးပဲဘုန်းကြီးကတနေ့ကလည်းပဲအဲ့ဒီမှာပဏိတသာမဏေငယ်လေးရဲ့အကြောင်းပြောခဲ့ပြီဒါကြောင့် ဘုန်းကြီးတို့ယောဂီများလည်းပဲတကယ်ကိုရိုးရိုးသေးသေးနဲ့ရှုမယ်ပွားမယ်အားထုတ်မယ်ဆိုရင်တထိုင်အတွင်းလေးနဲ့ပဲတရားသဘောတွေမပေါက်နိုင်မိဘူးလားဒါကြောင့်နိသိဏောဝါနိသိဏောပိတိပသနာတိနိသိဏောဝါထိုင်တော်လီဝါထိုင်လင်းလီဝါထိုင်တုံထိုင်စေထိုင်ကြိုက်ထိုင်စင်မူလီနိသိဏောမိတိထိုင်သည်ဟု၍ပသနာတိတိဧဝါတိအောင်ရှုပါထိုင်တဲ့အခါမှာလည်းပဲထိုင်တဲ့အမူအရာလေးကိုတိအောင်ရှုတဲ့ဘုန်းကြီးတို့ယောဂီများ ထိုင်တဲ့အခါမှာလည်းပဲအတွေးနဲ့မထိုင်နဲ့အငေးနဲ့မထိုင်နဲ့ရှုမှတ်မှုလေးနဲ့တခါနဲ့အမှတ်တတိလေးနဲ့ရှုမှတ်မှုလေးနဲ့ထိုင်နေပြီဆိုရင်ကိုယ့်အတွက်ဟာအကျိုးရှိနေတာပဲနောက်တခါတယံနောဝါတယံနောမိတိပသနာတိတယံနောဝါလျှောင်းတော်လီဝါလျှောင်းလျင်တိဝါလျောင်းတုံးလျောင်းစေလျောင်းကိုင်လျောင်းစေမူလီတရားတော်မိတီလျောင်းသည်ဟူ၍ပဇာနာတိတိဤဝါတိအောင်ရှုပါလဲလျောင်းတဲ့အခါတနည်းအားဖြင့်အိတ်တဲ့အခါ အဲလိုအဲ့ရပေါ်မှာလဲလျောင်းပြီးတော့နေတဲ့အခါမှာလည်းပဲရှုပါတဲ့ဒီဒီချာချာလေးဘုန်းကြီးတို့ယောဂီများညံနဲ့မြင်အောင်ရှုမရှုနိုင်လို့ရှိရင်အိတ်နေတယ်လို့ပဲအဲ့မှာငါလိုပဲထင်တတ်တယ်ဒီဒီချာချာရှုလို့ညံလေးပေါ်လာပြီဆိုရင်ငါမဟုတ်တော့ဘူးအဲ့ဒီမှာတွန့်ကန်တောင့်တင်းနေတဲ့သဘောလေးပဲရုပ်တရားလေးပဲသိနေလိမ့်မယ် ဒါကြောင့်တတရာပိတတရာပိဟိတိဋ္ဌာမိတိနိတိရာမိတိတယာမိတိစိတ်တံဥပ္ပစ္စတိတတရာပိထိုလျောင်းခြင်းစသည်တို့၌လည်းလျောင်းခြင်း၌လည်းတယာမိတိတယာမိတိလျောင်းသောလျောင်းမိဟုသော စိတ်ကြံစီသည်ဥပ္ပစ္စတိရှေးဥစွာ ဖြစ်ပေါ်၍လာလေ၏လျောင်းတဲ့အခါမှာလေးပဲလျောင်းမယ်ဆိုတဲ့စိတ်ကပထမဦးဆုံးဖြစ်ပေါ်လာတာဒီနည်းပြောရရင်အိတ်မယ်ဆိုတဲ့စိတ်က ပထမဖြစ်ပေါ်လာတယ်တဲ့အဲ့လိုဖြစ်ပေါ်လာပြီးတော့မှတံဝါယဇနေတိဝါယောဝိညာတိဇနေတိတံထိုလျှောင်းမြည်ဟုသောစိတ်ကဝါယံဇနေတိတောင့်တင်းမှုတွန်းကံမှုတတ္တိထုကို တောင့်တင်းမှုတတ္တိထုကိုဖြစ်ပေါ်စေ၏ဝါယောတွန်းကံလှုပ်ရှားမှုကတောင့်တင်းလှုပ်ရှားမှုကဝိညာတိတွန်းကံမှုတတ္တိထုကိုဇနေတိဖြစ်ပေါ်စေ၏ဘုန်းကြီးတို့စိတ်ကဒီမှာအိတ်တော်မယ် ဖြစ်လိုက်တာနဲ့တပြိုင်တည်းတည်းစိတ်တဆက်ဝါယောဓာတ်တွေရဲ့တွန်းကန်မှုတတ္တိအထူးတွေတခါလေးဖြစ်လာတယ်စေတဇဝါယောဓာတ်တွေရဲ့တွန်းကံမှုတတ္တိအထူးကြောင့်စိတ်တကိရိယာဝါယောဓာတုဝိဖာရိနာစိတ်ကပြုအပ်သော တောင်းတင်းလှုပ်ရှားမှုဤပြန့်နှံလှုပ်ရှားခြင်းကြောင့်တကလတကာယတတကိုယ်လုံးဤတိရိယာတောပတာရဏဖီလာကန့်လန့်ဆန့်၍နေခြင်းကို တယနံတိလျှောင်းတိဟူ၍ဝါဣတိဟူ၍ဟုတ်စတိကောင်းစွာမသွေးခေါ်ဆိုအပ်ပါ၏တတိဘုန်းကြီးတို့အိတ်တဲ့အခါမှာရှုမှတ်မှုမပါတဲ့ပုဂ္ဂိုလ်ကတော့ဖြင့်အိတ်နေတာဟာငါအိတ်နေတယ်ဟိုဘက်ကအိတ်နေတဲ့ပုဂ္ဂိုလ်ကသူအိတ်နေတယ်ယောက်ျားအိတ်နေတယ်မိန်းမအိတ်နေတယ်ယဟန်အိတ်နေတယ်တာမဏေအိတ်နေတယ်ယောဂီအိတ်နေတယ် တကယ်တမ်းရှုမှတ်နေတဲ့ပုဂ္ဂိုလ်ကြတော့ဟောစိတ်ကအိတ်ချင်လို့ရုပ်ကြီးကအိတ်နေတာအိတ်ချင်တာကဘာတူလဲစိတ်ဆိုတဲ့နံလေးဟောလဲလျောင်းပြီးတော့စန့်စန့်ကြီးဖိလာကန့်လန့်စန့်နေတဲ့သဘောကြီးက ရုပ်တရားကြီးအဲတော့အိတ်ချင်တဲ့စိတ်နံတရားကြောင့်ဒီမှာရုပ်ကြီးကစန့်စန့်ကြီးအိတ်နေတာအဲ့ဒီဟာကိုငါအနေအားဖြင့်ထင်မှတ်နေရင် အမှားသိလားအမှန်သိလား ဟဲငါမဟုတ်ဘူးအဲ့ဒီမှာရုပ်ကြီးအိတ်နေတယ်ဆိုရင်ဒါပါသိလေအမှန်သိပဲအဲ့ဒီမှာစိတ်တစဝါရောဓာတ်တွေရဲ့တွန်းဆောင်မှုတတ္တိအထူးကြောင့်ဖီလာကန့်လန့်ဆန့်ဆန့်ကြီးဖြစ်နေတယ်အဲ့ဒါလေးကိုဘုန်းကြီးတို့ယောဂီများအိတ်တဲ့အခါမှာတတိလေးနဲ့အမှုမဲ့အမှတ်မဲ့မအိပ်ဖဲနဲ့အမှတ်တမဲ့မအိပ်ဖဲနဲ့အမှတ်ကလေးနဲ့အိပ်ဘာနဲ့အိပ်ရမလဲရှုမှတ်မှုလေးနဲ့တခါလဲအိတ်တယ်ထီတယ်အိတ်တယ်ဆိုရင် ခန္ဓာကိုယ်ကြီးဆန့်ဆန့်ကြီးအိတ်နေတဲ့သဘောလေးကိုအာယုံဆန့်လေတောင်းတောင်းကြီးအဲ့ဒါကိုအိတ်တယ်ခေါင်းနဲ့ခေါင်းအုံးနဲ့ထိနေရင်လည်းထိတယ်အိတ်တယ်ထိတယ်အဲ့ဒီနေရာကိုစိုက်ချင်စိုက်သို့မဟုတ်လက်ပြင်နဲ့အောက်ကကြမ်းနဲ့ထိနေရင်ထိတယ်ဒီနေရာကိုစိုက်ချင်စိုက်သို့မဟုတ်ခါးနေရာနဲ့အောက်ကကြမ်းနဲ့ထိနေရင်ထိတယ်အိတ်တယ်ထိတယ်အိတ်တယ်ထိတယ်ဒါစောင်းရက်ကလေးတကယ်လို့မိမိဟာပက်လက်အနေထားမျိုးလေးနဲ့ကိုယ့်ကိုယ်ကိုလူသေးကောင်လေးကဲ့သို့ လူသေးကောင်လေးကဲ့သို့ထားပြီးတော့လက်ကလေးနှစ်ခုအားလည်းပဲအဲ့ဒီမှာဘေးမှာဒီတိုင်းလေးပဲကပ်ပြီးရှင်ထားပြီးတော့အိတ်ကြည့်ပါလားပက်လက်ကလေးအဲ့ဒီခါကျတော့ဘာကပူထင်ရှားလဲဆိုတော့ဖောင်းနေပိန်နေမထင်ရှားဘူးလားတခါတရံမှလည်းပဲအဲ့လိုအိတ်နေရင်ကတောင်းတောင်းလေးစန့်စန့်လေးမထင်ရှားဘူးလားထင်ရှားနေတယ်အဲ့ဒီလိုတောင်းတောင်းလေးစန့်စန့်လေးကန့်လန့်လေးဖြစ်နေတာကိုလည်းပဲအိတ်တယ်လို့မှတ်လို့ရဓမ္မမို့ဖောင်းမို့ပိန်မှုလေးကထင်ရှားနေရင်လည်းပဲအဲ့ဒီထင်ရှားတဲ့ ဖောင်းမှုပိန်မှုလေးကိုပဲဖောင်းနေပိန်နေဖောင်းနေပိန်နေအိပ်ရင်းနဲ့မရှုရဘူးလားမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဒီတတိပဋ္ဌာန်သုတ်တံမှာဟောထားတာယထာယထာဝါပဏတ္တကာယောပနိဟိတောဟောတိတဲ့တထာတထာဏံပသနာတိဝါပနာတိပုံတနည်းကအတ္တထုယောဂီပုဂ္ဂိုလ်ဤကာယောဟောဒီရုပ်အပေါင်းခန္ဓာကိုယ်ကြီးသည်ယထာယထာအကျဉ်းကျဉ်အမူအရာဖြင့် ပဏိတော်တည်နေ၏မိမိကထိုင်ရဲ့ခန္ဓာကိုယ်ရဲ့တည်နေရင်ထိုင်တယ်လို့မရှုရဘူးလားရက်တဲ့အမူအရာကြီးနဲ့ခန္ဓာကိုယ်ကတည်နေရင်ဘယ်လိုရှုမလဲရက်တယ်လို့ပဲရှုမယ်လေဟောအခုလို့အဲ့ရဲ့ကြီးရဲ့စန်းစန်းကြီးတည်နေရင်ယောဂီပုဂ္ဂိုလ်ဘယ်လိုရှုမလဲအိတ်တယ်လို့ပဲရှုမယ်လေဒါကြောင့်အတ္တထိုယောဂီပုဂ္ဂိုလ်ဤကာယောယုတ်အပေါင်းကိုယ်တည်ယထာယထာအချင်းချင်းအမူအရာဖြင့်ပဏိဟိတောတည်နေ၏ ပဏိဟိတောဟောတိတိနေဤနာကာယထိုယုတ်အပေါင်းကိုကိုတထတထထိုးထိုးအမူအရာဖြင့်တည်နေသည့်အတိုင်းပဇာနာတိတိဤသူတည်နေတဲ့အတိုင်းလေးပဲတည်နေထိုင်နေတဲ့အမူအရာလေးဆိုထိုင်နေထိုင်နေဒီလိုရှုနေုံပဲရက်နေတဲ့အမူအရာမှာဆိုရင်ရက်တယ်ရက်တယ်ရှုနေသွားနေတဲ့အမူအရာမှာဆိုရင်သွားတယ်သွားတယ်ညာလန်းနေဘယ်လန်းနေစသည်ရှုနေခုလိုလျောင်းနေတဲ့အမူအရာမှာဆိုရင်လျောင်းနေအိတ်တယ်ရှုနေုံပဲ အဲ့လိုရှုနေရင်ကဟောဖောင်းမှုပိန်မှုလေးကပိုပြီးထင်ရှားလာရင်အဲ့ဒီဖောင်းအာယုပိန်အာယုလေးကိုပဲမရှုရဘူးလားအေးရှုမှရင်အေးရင်းနဲ့ तू ထင်ရှားလာတာလေးကိုပဲရှုနေတာပဲအဲ့လိုထင်ရှားတဲ့အာယုလေးကိုရှုနေရတယ်အဲအိတ်တဲဟာထင်ရှားတယ်စမ်းစမ်းလေးကဒီမှာတောင့်တင်းနေတဲ့သဘောလေးကထင်ရှားတယ်ဆိုရင်အိတ်တဲထိတယ်အိတ်တဲထိတယ်အဲစမ်းစမ်းလေးတောင့်နေတဲ့သဘောလေးထင်ရှားရင်တောင့်နေတောင့်နေရှုနေရတယ်အဲ့လိုရှုနေတဲ့အခါကလည်းကြတော့သူကသူဟိုက တောင့်တင်းနေတဲ့သဘောလေးကတတန်ရှုသိနေတဲ့စိတ်ကလေးကတတန်နှစ်ခုမကွဲပေဘူးလားဗျာဟိုကဖိလာကန့်လန့်စမ်းစမ်းလေးတောင့်နေတဲ့သဘောလေးကယုတ်ရှုပြီးသိနေတဲ့စိတ်ကလေးကနံအဲဒီတော့အိတ်တယ်လို့ရှုနေတဲ့အခါမှာလဲဘာနဲ့ဘာကို တွေ့ရတယ်အဲဒီမှာငါဆိုတာရောတွေ့သေးရလားမတွေ့ဘူးတချို့ကဘုန်းကြီးတို့ဒီမှာတမ္မာပုဂ္ဂိုလ်အနေအချင်းအိတ်နေဘသူအိတ်နေလဲငါအိတ်နေတာဒီနာကဘသူတော့ဆိုငါပါကွာ ဟုတ်တယ်မလားဒီဘက်ကအိတ်နာဘယ်လိုဆိုငါပါငါပဲပြောနေတာတကယ်တော့ပြင်ဒီဘက်အိတ်နေတာကြီးကဘယ်သူကြီးအိတ်နာလဲရုပ်ကြီးအိတ်နေတာရုပ်ကြီးစန့်နေတာဒါကညံနဲ့မှသိတာဘာနဲ့မှသိတာလဲပဂရိအတိနဲ့တော့ဖြင့်အဲ့ဒီလိုသိနိုင်ပါမလားတကယ်ဒါညံနဲ့သိချာရှုနေတဲ့ပုဂ္ဂိုလ်ဝိပဿနာညံနဲ့မှယုံနာကိုကွဲသိတာပဂရိအတိနေအဖြစ်တော့ငါသိပဲငါပဲအိတ်နေတာငါပဲဟိုဘက်ကအိတ်နေတာက तू ပဲ ပုဂ္ဂိုလ်ပဲယောက်ျားပဲမိန်းမပဲဒီလိုပဲသိတယ်အဲ့ဒီကအမှန်သိလားအမှားသိလားအမှန်အမှားသိဟောသိသိချာချာညာနဲ့သိတဲ့ပုဂ္ဂိုလ်ကြတော့ဘုန်းကြီးတို့ယောဂီများအိတ်နေတာဘယ်သူလဲယုတ်ကြီးကအိတ်နေတာဘယ်သူကသိနေတာလဲဟောစိတ်ဆိုတဲ့နံလေးကသိနေတာအဲ့တော့ယုတ်နဲ့နံပဲအိတ်နေတဲ့ခါမှာလဲသိသိချာချာမြင်အောင်ရှုကြည့်သိသိချာချာရှုကြည့်ရင်ဘာနဲ့ဘာကိုတွေ့ရတယ်အေးယုတ်နဲ့နံကိုသိသိချာချာတွေ့သွားလိမ့်မယ်ဒါကြောင့်မို့ အိတ်တာအိတ်မှန်းသည့်သေးသေးချာချာမြင်အောင်ကြည့်ကြည့်တဲ့အခါကလည်းကြတော့ဘုန်းကြီးတို့ယောဂီများတောင်းနေတဲ့သဘောမတွေ့ရဘူးလားဟေးတောင်းတောင်းတာအဲ့မှာတောင်းနေတဲ့သဘောလေးတွေ့ရတာဝါယောဓာတ်ရဲ့တတ္တိပဲဗဒ္ဒရဲ့တတ္တိလေဟေးဝါယောဓာတ်ရဲ့တတ္တိပဲအဲ့လိုတောင်းနေတဲ့သဘောတင်းနေတဲ့သဘောဒီသဘောလေးကိုတေချာသိသွားပြီဆိုရင်ဒါဝါယောဓာတ်ပဲအဲ့ဒီဝါယောဓာတ်ကရုပ်ပဲသိနေတာလေးကနာမည်ဒါကြောင့်မို့အိတ်စင်ဆက်ဆက်အိတ်တယ်မှတ်၍ နှစ်ရယုတ်နံကွဲသိရန်မှတ်ဉဏ်ရှင်၍ကြည်ဘာနဲ့ကြည်ရမှာလဲဉာဏ်လေးနဲ့ကြည်နော်ဉာဏ်နဲ့ကြည်ဉာဏ်မပါလို့မြင်နိုင်မှမလားဗျာပဂရိမျက်စိနဲ့ကတော့ဘယ်လို့မှမမြင်နိုင်ငါပဲမြင်ရမှာအဲတကယ်ဉာဏ်နဲ့ကြည်လိုက်တော့မှယုံနံကိုမတွေ့ရဘူးလားကဲဆိုလိုက်အိတ်စင်ဆတ်ဆန်အိတ်တယ်မှတ်၍နှရယုံနံ ကွဲသည့်ယံမှန်ညာရှင်း၍ကြည်အိတ်စင်ဆတ်ဆာအိတ်တယ်မှန်၍နှရယုတ်နံကွဲသည့်ယံမှန်ညာရှင်း၍ကြည်ဆိုကြည့်လိုက်ပါ နေ့ကြာကြာအိတ်နေတဲ့အချိန်အိပ်ပျော်နေတာမှတ်လို့ရပါမလားလို့ဟောကတ်တဲ့ပုဂ္ဂိုလ်ကလာကတ်နေအောင်ပဲအိပ်ပျော်နေတဲ့အချိန်မှာတော့ဘယ်လိုမှရှုမှတ်လို့မရဘူးဟုတ်လားအဲ့တော့ဒါလေးကိုရှင်းသွားအောင်ကဲလျှောင်းတာလေးပဲရှုလိုက်ရအောင်လျှောင်းစဉ်ဆက်ဆံလျှောင်းစဉ်ဆက်ဆံလျှောင်းတယ်မှတ်၍လျှောင်းတယ်မှတ်၍နှရယုတ်နံနှရယုတ်နံကွဲတိယံကွဲတိယံမှဉ္ဉရှိမူရာ တိမှုဟာကွဲကားဉာဏ်နှင့်သည်ဆိုလိုက်ပါလျောင်းတဲ့မူရာတိမှုဟာကွဲကားဉာဏ်နှင့်သည်လျောင်းတဲ့မူရာတိမှုဟာလျောင်းနေတဲ့အမူအရာလေးရဲ့အဲ့ဒီလျောင်းတာလေးကိုရှုရင်းနဲ့ သိနေတာလေးရဲ့ဘယ်နှခုလဲဟိုတုန်းကတော့ယောဂီတရားမရှုမှတ်ခင်တုန်းကတော့လျှောင်းနေတာလဲငါပဲသိတာလဲဘယ်လိုတော့ငါပဲငါအနေအချင်းသိနေတာတခုတည်းပဲအခုသေးသေးချာချာဉာဏ်နဲ့စိုက်ရှုတော့လျှောင်းနေတာလေးကတတ်တတ်သိနေတဲ့စိတ်လေးကတတ်တတ်နှစ်ခုကွဲသွားပြီဒါကိုယုံ nant ကွဲတယ်လို့ခေါ်တာဘုန်းကြီးတို့ဒီတင်းညိုတွေကပါတဲ့အတိုင်းဟိုရုပ်တွေကဘယ်နှပါနာငါဘယ်နှပါရုပ်28ပါစသည်ခွဲနေဖို့မဟုတ်ဘူးမသိတတ်တာလေးကယုတ်သိတတ်တာလေးကဘာလဲ ရုပ်ကြီးကတိတရလားမတိတဘူးရုပ်ကြီးကဖောက်ပြန်တတ်တဲ့သဘောရုပ်ပတိတိရူပံတဲ့ရုပ်ကဘာဖြစ်တတ်တဲ့သဘောလဲဖောက်ပြန်တတ်တဲ့သဘောဟောဒီစိတ်ဆိုတဲ့နာလေးကတိတတ်တဲ့သဘောစိတ်နာလေးကဘာသဘောလဲဟေးဒါကြောင့်မို့မတိပဲနဲ့ဖောက်ပြန်တတ်တဲ့သဘောကရုပ်တိနေတာလေးကနာအဲ့တော့အခုကြည့်ပေါ့ဟိုမှာခန္ဓာကိုယ်ကြီးကဟိုမှာဆန်းဆန်းသူမှလျှောင်းဆက်နေတာဘာမှမသိတတ်ဘူးအဲ့ဒါရုပ်တရား ဒီကရှုရင်းနဲ့သိနေတာလေးကနံတရားအဲ့ဒီယုံနဲ့နံကိုကွဲပြီးတော့သိသွားရင်အဲ့ဒီပုဂ္ဂိုလ်နာမရူပပရိစေရာညာဖြစ်သွားပြီ။ဘာညာဖြစ်သွားလဲ။ဒီနာယုတ်ကွဲမှုနာမရူပပရိစေရာညာနာဖြစ်လေ၏။ နာယုတ်ကွဲမှုနာမရူပပရိစေရညာနာဖြစ်လေ၏ ကွဲသည့်ဒိဋ္ဌိဝိတုတ်တိဖြစ်လေ၏နံယုတ်ကွဲသည့်ဒိဋ္ဌိဝိတုတ်တိဖြစ်လေ၏ ဆက်ပြီးတိသွားပြီဆိုရင်ဉာဏ်နဲ့ပြောရင်နာမရူပပရိစ္ဆေဒဉာဏ်ဘုန်းကြီးတို့ဒီမှာဝိသုဒ္ဓိနဲ့ပြောမယ်ဆိုရင်ဒိဋ္ဌိဝိသုဒ္ဓိဒိဋ္ဌိအတိအမြင်ဝိသုဒ္ဓိစင်ကြယ်တာအတိအမြင်စင်ကြယ်သွားပြီရုပ်ကိုရုပ်တိုင်းသိသွားပြီနာမ်ကိုနာမ်တိုင်းသိသွားပြီအဲ့လိုရုပ်ကိုရုပ်တိုင်းနာမ်ကိုနာမ်တိုင်းအမှန်ကိုအမှန်တိုင်းသိတဲ့ဉာဏ်ကိုယထာဘူတဉာဏ်လို့လည်းခေါ်ပါဉာဏ်လို့လည်းခေါ်ရမယ် ဟေးယောဂီပုဂ္ဂိုလ်ဟာယထာဘုဒ္ဓဉာဏ်ကိုအခုလျောင်းဆက်ပြီးရှုမှတ်ရင်းနဲ့မတွေ့ဘူးလားလျောင်းဆက်ပြီးရှုမှတ်ရင်းနဲ့ကိုယထာဘုဒ္ဓဉာဏ်ရသွားပြီဘာမှမခက်ခဲဘူးနာနဲ့ရုပ်ကိုကွဲသိတဲ့ဉာဏ်အမှန်တိုင်းသိတဲ့ဉာဏ်ဘာမှမခက်ခဲဘူးတထိုင်တွင်းနဲ့လည်းမရနိုင်ဘူးလားဈဉာဏ်လေးတစ်ခေါက်ရှောင်ရင်းနဲ့လည်းမရနိုင်ဘူးလားရက်ပြီးရှုမှတ်ရင်းနဲ့ရောမရနိုင်ဘူးလားလျောင်းဆက်ပြီးရှုမှတ်ရင်းနဲ့ရောဒီဉာဏ်လေးဟာမရနိုင်ဘူးလားရနိုင်ပါတယ်ဘာမှမခက်ခဲပါဘူးမိမိဘက်က သီလကိုစင်ကြယ်တဲ့သီလအခြေခံပြီးတော့ဒါရိုးရိုးသေးသေးရှုလိုက်ပါအဲလိုရိုးရိုးသေးသေးရှုလို့ရှိရင်အဲ့ဒီနာနဲ့ရုပ်ကိုကွဲပြီးသိတဲ့ဉာဏ်အဲ့ဒီဉာဏ်ရလာလိမ့်မယ်အဲ့ဒီဉာဏ်ရတာနဲ့တပြိုင်နက်တည်းမိမိရဲ့တတန်တရာလုံးကစွဲလာတဲ့ငါသူယောက်ျားမိန်းမဆိုတဲ့အမှားသည့်အမှားမြင်ကြီးတခါတည်းကင်းစင်သွားပြီဝိတ္တုတိစင်ကြယ်သွားပြီယုံတဲ့နာမည်ရှိပါလားယုံနာမှလွဲပြီးတခြားဘာမှမရှိပါလားဆိုတဲ့အမှန်တိုင်းသိသွားတယ်အဲ့ဒီအမှန်တိုင်းသိမှုကြီးစင်ကြယ်သွားတာ ဒါကြောင့်ဘုန်းကြီးတို့ယောဂီများအဲ့ဒီကနေပြီးတော့ဆက် လက်ရှုလျောင်းစင်ရင်ပဲဖြစ်စီရှုနေအဲ့လိုရှုနေတဲ့အခါကလည်းကြတော့ရှုခံအာယုံလေးသောတော့ကဘုန်းကြီးတို့ယောဂီများလျောင်းရင်လျောင်းနေလျောင်းနေထိတယ်စသည်ပေါ့အိတ်တယ်ထိတယ်စသည်ပေါ့သို့မဟုတ်ဖောင်းတယ်ပိန်တယ်စသည်ပေါ့လျောင်းရင်နဲ့ရှုမှတ်နေတယ်ရှုမှတ်နေတဲ့အခါကလည်းကြတော့တိတိချာချာစိုက်ပြီးတော့ရှုနေရှုနေတဲ့အခါမှာအဲ့လိုလျောင်းဆက်နေတဲ့တောင့်တင်းနေတဲ့သဘောလေးတွေ့နေတယ် အဲတော့တောင်တင်းနေတဲ့သဘောလေးကနေပြီးတော့ဟိုတနေရာကတခါနဲ့စစ်ကနေဒီတနေရာကတခါနဲ့ရွာကနေဟိုတနေရာကပူကနေဒီနေရာကကျင်ကနေနဲ့လှုပ်ကနေရွာကနေနဲ့ခန္ဓာကိုယ်ပေါ်မှာမပေါ်ဘူးလားအဲ့ဒီပေါ်တာလေးတွေကိုလိုက်လိုက်ပြီးတော့တတိလေးနဲ့ကပ်ကပ်ပြီးကြည်ရင်းနဲ့ဒီနေရာလေးကစစ်ကနေပေါ်သွားလိုက်ရှိသေးရဲ့လားသိလိုက်ပြီမရှိတော့နောက်တနေရာတခါပေါ်နေပြန်ပြီအဲ့ဒီတနေရာလေးစိုက်လိုက်ရှိသေးရဲ့လားမရှိတော့ဘူးနောက်တနေရာကလှုပ်ကနေပေါ်လိုက်ရှုလိုက်နောက်တနေရာကရွာကနေပေါ်လိုက်ရှုလိုက် အဲ့ဒီမှာပေါ်လာပြီးပေါ်လာပြီးရင်ဘာဖြစ်သွားတာလဲမြဲတာတွေ့သလားမမြဲတာတွေ့သလားအဲ့ဒီပေါ်တဲ့အရှုခံအာယုံလေးတွေပျောက်တာလားဆိုတော့ရှုတိနေတဲ့စိတ်ကလေးကရောတိပြီးတာနဲ့ဘာဖြစ်သွားလဲနောက်တစ်ခါတိတဲ့အတိဟာငကုဟောင်းကတိတာလားအတိလားအဟောင်းကဘာဖြစ်သွားပြီလဲပျောက်သွားပြီမရှိတော့ဘူးအဲ့ဒီအတိစိတ်နောက်တစ်ခါနောက်တစ်ခါပေါ်လာတဲ့အတိဟာအတိနောက်တစ်ခါပေါ်လာတဲ့အတိဟာအတိ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 အင်မတန်ထင်ရှားခဲ့တဲ့ဘုရားရှင်ကိုရောမြတ်ကြီးရဲ့အလုတ်အကျွေးဖြစ်တဲ့ညီတော်အာနန္ဒာဘယ်သူပါလိမ့်မလဲညီတော်အာနန္ဒာဟာဘုရားရှင်ကိုရောမြတ်ကြီးတက်တော်ထင်ရှားရှိစဉ်မြတ်စွာဘုရားရှင်ရဲ့ဝေယဝဆတွေကို မလင်ဟင်းရအောင်အထူးကြောက်ကြဆိုင်ပြီးတတိထားပြီးတော့ဆောင်ရွက်ပြီးတော့ဝေယဝဆတွေအမှုကိစ္စတွေအလုံးဆောင်ရွက်နေရတဲ့အတွက်တရားကိုဖြောင်းပြောင်းအားထုတ်လို့ရရလား မရခဲ့ကြဘူးဘလောက်မြတ်စွာဘုရားပေါ်မှာသူကြောင်းကြတယ်လဲဆိုရင်ဘုရားရှင်ကိုရောမြတ်ကြီးညကန္နာကုတီတိုက်တော်အတွင်းမှာနားချိန်တကယ်လို့မြန်မြတ်စွာဘုရားကလွတ်အပ်လို့ရှိရင်ညီပွားလိမ္မာအာနန္ဒာယေလို့ခေါ်လိုက်ရင်မတိမာဆိုလို့ဘုရားရှင်ကိုရောမြတ်ကြီးတရင်သုံးတဲ့အဲ့ဒီကန္နာကုတီတိုက်ကိုတညကို၃ချိန်ပတ်တယ်တညကိုဘယ်နှချိန်ပတ်လဲ อืมဘုန်းကြီးတို့ကြွားတယ်နော်ဘုန်းကြီးလည်းပဲကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးရဲ့အလုတ်ကျွေးဖြင်းတဲ့ဘုန်းကြီးရှစ်နှစ်တိုင်တိုင်လုတ်ကျွေးပြုစုခဲ့တယ်ဒါပေမဲ့ညတစ်ချိန်မှမပတ်ဘူးမနေ့မနေ့ကယောဂီတွေကို၃နာရီနှိုးတုံးခောက်ပါတယ်ဘုန်းကြီးတို့ဒီယောဂီဟောင်းတွေဝန်ဆောင်တွေကို၄နာရီနှိုးတုံးခောက်ပါတယ် ၄နာရီမတ်တင်းမှာခောက်ပါတယ်အဲ့ဒီတုံးဟာဘယ်နေရာခောက်လဲဆိုရင်ဘုန်းကြီးအိတ်ဆက်တဲ့ဘုန်းကြီးအိတ်တဲ့ခေါင်းရင်းကခောက်တယ်ဘုန်းကြီးကကတ်ရဲ့ဘုန်းကြီးကအနီးဆုံးပဲအဲ့ဒီခေါင်းရင်းကခောက်တဲ့နှိုးတုံးခောက်တာဘုန်းကြီးမကြောက်အဲ့ဒီမှာဆရာတော်ဘုရားကြီးနာကိုတညသုံးပတ်ပတ်ဖို့ဆိုတာနေနေသားသားအဲ့ဒါမနဲ့တရားထိုင်ဖို့နှိုးတုံးခောက်တာကိုအဲ့ဒီမှာမနိုးလို့မနှဲ အဲ့ဒီမှာအလန်းပေးတဲ့နာယီစပွဲတဲ့နာယီနှလုံးကိုခေါင်းအောင်ပေးဟိုဘက်ပေးဒီဘက်ပေးချရရတယ်အဲ့ဒီလောက်တရားဘုန်းကြီးလည်းစူးစမ်းခဲ့ရအခုဒီမှာညီတော်အနန္ဒာဟာတညကိုဘုရားရှင် ကိုတော်မြတ်ကြီးညင်သုံးရံမှာတခါတည်းသုံးခေါက်ပတ်ရှာတယ်ဘုရားရှင်အလိုရှိတဲ့အချိန်ကိုခေါ်လိုက်တာနဲ့တပြိုင်နက်တည်းဘုရားရှင်နဲ့ရောက်အောင်သွားနိုင်ဖို့အဲ့ဒီမှာကန္နဂုတိတက်ကိုသုံးပတ်ပတ်တယ်အဲ့ဒီလောက်ကိုမြတ်စွာဘုရားပေါ်မှာတတိစိုက်ပြီးကြောင်းကြစိုက်ပြီး ပြုစုလှုပ်ကြွေးနေတဲ့ပုဂ္ဂိုလ်ဆိုတော့တရားကိုအာယုံစိုက်လို့မရအဲ့ဒါနဲ့ဘုရားရှင်ကိုရောင်မြတ်ကြီးပြိဋိဘံဝန်ဆန်းတော်မူကန်ဤအချိန်ကြတော့ဘုရားရှင်ကိုရောင်မြတ်ကြီးကညီပွားလိမ္မာအာနန္ဒာတဲ့ငါဘုရားမရှိတဲ့နောက်တင်တရားကိုရိုးရိုးသေးသေးကြိုးစားအားထုတ်ရတဲ့တင့်မှာတရားသူရနိုင်တဲ့ပါရမီသူရှိပြီးသားလို့ဗျာဒိတ်တော်မြတ်ချမှတ်လိုက်ပါတယ်အဲဒီမှာဘုရားရှင်ကိုရောင်မြတ်ကြီးပြိဋိဘံဝန်ဆန်းတော်မူပြီးတဲ့နောက် အဲ့ဒီမှာဘုရားရှင်ဟောကြားတော်မူထားတဲ့တရားဓမ္မခန်းနေမပျက်စီးမပျောက်ပြက်ရအောင်ရှင်မကတ္တဗမထေမြတ်ကြီးအမှုပြုပြီးတော့တန်ဃာယနာကြီးတင်မယ်။ဘာကြောင့်လဲဆိုတော့ဘုရားရှင်ကိုရောမြတ်ကြီးပြိဋိဘံဝန်ဆံတော်မူပြီးရက်ပိုင်းလေးအတွင်းမှာပဲအဲ့ဒီမှာပြိဋိဘံဝန်ဆံတော်မူတဲ့အချိန်မှာရှင်မကတ္တဗမထေမြတ်ကြီးမသိဘူးခကြီးကြွတယ်ဒေသစာကြီးကြွတယ်အဲ့ဒီမှာပရပိုက်တူကနေပြီးတော့ ရှင်သာရိပုတ္တရာမထေရရှင်မဟာကတ္တဗမထေရမြတ်ကြီးကိုရှောက်တော်မှာဘုရားရှင်ကိုရောမြတ်ကြီးပြိဋိဘံဝန်ဆံသွားပြီဆိုတာ तू သိတယ်အဲ့ဒီမှာခရီးဒေသစာကြီးကိုရက်ရက်ပြီးတော့မြတ်စွာဘုရားပြိဋိဘံဝန်ဆံတော်မူတဲ့စီကိုပြန်လာမှာအဲ့ဒီမှာရက်တဲ့အချိန်မှာ ခရီးတစ်ထောင်နားတဲ့အချိန်မှာယဟန်တော်ကြီးမြတ်စွာဘုရားပြိဋိဘံဝန်ဆံတော်မူပြီဆိုတဲ့တည်င်းစကားကြားတယ်ဆိုရင်ပဲတခါတည်းမိမိရဲ့စိတ်တွေကိုမထိနိုင်တော့ဘဲနဲ့ပုထုဇဉ်ယဟန်တော်ကြီးငိုကြွေးကြတယ် တချို့ဆိုရင်မတ်တက်ကနေကိုလဲသွားတယ်ချီအောင်တတိတတိတွေပါလက်သွားကြအဲ့လိုငိုကြွေးကြတဲ့အခါကလမှာအဲ့ဒီမှာပရပိုက်ကြီးတူကနေပြီးတော့ငါရှင်တို့အယဟန်အိုကြီးတစ်ပါးကနေပြီးတော့ငါရှင်တို့ဘာတော့ဘာကြောင့်ဒီလောက်ငိုနေရတာလဲဂေါရမဗုဒ္ဓပြန်တော်မူသွားတယ်ဆိုတာငိုရမှာမဟုတ်ဘူးဝမ်းနေရမှာမဟုတ်ဘူးဝမ်းသာရမှာ ဒီဂေါရမဗုဒ္ဓရှိလို့ဒီလိုမနေနဲ့ဒီလိုမထိုင်နဲ့ဒီလိုမသွားနဲ့ဒီလိုမစားနဲ့ဒီလိုမအိတ်နဲ့အရှင်ဘုရားတို့တပည့်တော်တို့ကိုချောင်းချောင်းချီချီမနေရဘူးလိုက်ပြညံ့နေအခု ပြညံ့မဲ့ပုဂ္ဂိုလ်မရှိတော့ဘူးလေအရှင်ဘုရားတို့တပည့်တော်တို့လွတ်လွတ်လပ်လပ်နေုံမဲ့ဒါငိုရမယ့်အချိန်မဝမ်းသာရမယ့်အချိန်လို့ပြောတယ်အဲ့ဒီမှာရှင်မာကတ္တဗမထိမြတ်ကြီးနားနဲ့ဆက်ဆက်ကြားရတယ်မျက်စိနဲ့တက်အမြင်ရတယ်။အော်ကြည်စမ်း မြတ်စွာဘုရားပြိဋိဘံစန္နာမှာရက်ပိုင်းကလေးရှိသေးတယ်ဒီလိုမြတ်စွာဘုရားရဲ့အဆုံးအမကိုမလိုက်နာလို့တဲ့ပုံကိုယ်ရှိနေရင်တစ်ချိန်မြတ်စွာဘုရားဟောထားတဲ့တရားတွေအလကားပြောက်ပြက်သွားလိမ့်မယ်ငါဒီတရားတွေကိုပြန်လဲစုစည်းပြီးတော့တန်ခါရဏတင်မှအသိမှပြုထားမှဖြစ်မယ်ဆိုတာကိုအကြံဖြစ်လာတာဒါကြောင့်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးပြိဋိဘံဝန်ဆံတော်မူပြီးမကြာမီလပိုင်းမှာပဲပေါ့ 6လပိုင်းလောက်လို့ထင်ပါတယ်အဲ့ဒီပိုင်းမှာပဲတန်ခါရနာတင်ပွဲကြီးကျင့်ပါမယ်ဆိုပြီးတော့တန်ခါများရွေးချယ်အလုံးယဟန္တာပုဂ္ဂိုလ်တွေကြီးတွေရွေးချယ်တယ်အဲ့ဒီရွေးချယ်တဲ့အခါမှာယဟန္တာပုဂ္ဂိုလ်တွေသို့တော့ညီတော်အာနန္ဒာယဟန္တာမဖြစ်သေးဘူးယဟန္တာမဖြစ်သေးဘူးညီတော်အာနန္ဒာအဲ့ဒီမှာယဟန္တာမဖြစ်သေးတဲ့အခါကလည်းကြတော့ညီတော်အာနန္ဒာကိုရှင်မကသဗမထေရကြီးကဒီတန်ခါရနာတင်ပွဲကြီးဟာအင်မတန်စင်ကြယ်တဲ့တန်ခါရနာတင်ပွဲကြီးဖြစ်ခြင်းနဲ့ ပုထုဇဉ်တွေတာမန်ပုဂ္ဂိုလ်တွေမယောနှောကြဘူးရှင်အနန္ဒာကသောတပန်အရိယာပုဂ္ဂိုလ်မြတ်ရှိသေးတယ်ကိလေသာမပယ်နိုင်သေးဘူးမပယ်နိုင်သေးတဲ့အတွက်ကြောင့်မို့အဲ့ဒီမှာသူ့ကိုယဟန္တာဖြစ်အောင်အထုတ်ဖို့တိုက်တွန်းတယ်အဲ့ဒီမှာညီတော်အနန္ဒာဟာလည်းပဲရှင်မကတ္တဗမထေရမြတ်ကြီးတိုင်တော့တဲ့အတိုင်းတိုက်တွန်းတဲ့အတိုင်းကြိုးစားတယ်အထုတ်တယ်ဒါပေမဲ့လို့ဘုရားရှင်ရဲ့နောက်တော်ဘာကပစ္စာသမဏအနိက ပြုစုလာခဲ့ရတဲ့ပုဂ္ဂိုလ်ဖြစ်တဲ့အခါကာလကြတော့ဘယ်မြို့ဘယ်ရွာဘယ်ဒေသရောက်ရောက်အလုံးတရားဓမ္မများကညီတော်အာနန္ဒာကိုပဲသိတော့ညီတော်အာနန္ဒာထံမဲ့လာကြညီတော်အာနန္ဒာထံမဲ့ဘုရားရှင်ရဲ့အကြောင်းကိုမေးလျှောက်ကြတယ်ဘုရားရှင်ဘယ်မှာလဲဘုရားမြတ်စွာဘုရားကိုရှင်ဘုရားဘယ်မှာပြစ်ထားခဲ့တယ်လဲဘုရားနဲ့ပေါ့လေလျှောက်ကြအဲ့တော့အလုံးသောပုဂ္ဂိုလ်တွေကိုညီတော်အာနန္ဒာတရားရည်အမြိုက်စီတိုက်ကျွေးနေရတယ် သူတို့ကိုနှစ်သိမ့်ပြီးတော့တရားတွေဟောပြောနေရတယ်အဲ့ဒီမှာနေ့အချိန်မှာတရားအထုတ်ချိန်ကိုမရဘူးနေ့မှာအထုတ်ချိန်မရတော့ညအချိန်မှာတရားအထုတ်တယ်ဘယ်အချိန်မှာအထုတ်တယ်ညအချိန်မှာအာလုံးအိမ်မောကြတိတ်ဆိတ်သွားပြီဆိုတဲ့အချိန်ကြတော့မှညရောအနာတာတရားအထုတ်တယ်အဲ့ဒီအချိန်မှာဘယ်လိုအထုတ်လဲဆိုရင်ဈဉ္ညာလျှောက်ပြီးအထုတ်တယ်ဘယ်လိုအထုတ်လဲဈဉ္ညာလျှောက်ပြီးအထုတ်တယ်ဈဉ္ညာကမ္မထမ်းနဲ့ပဲကြိုးစားတယ် ဘုန်းကြီးတို့ယောဂီများဈဉ္ညာကမ္မထံကိုပေါ့ပေါ့လေးမထင်လိုက်ပါနဲ့ဈဉ္ညာကမ္မထံနဲ့ညောအနန္တယဟန္တာဖြစ်ဖို့ဈဉ္ညာကမ္မထံကနေကြိုးစားသွားတာပါအခြားအခြားယဟန်တော်တွေလည်းပဲဒီတိုင်းပါပဲအဲ့ဒီမှာဈဉ္ညာကမ္မထံကိုအဓိကထားပြီးတော့ကြိုးစားအားထုတ်တယ်သို့တော်လည်းပဲပါရမီကမပြည့်စုံသေးတဲ့အခါကျတော့ဒီလောက်ကြိုးစားပေမဲ့မအိမ်မနေကြိုးစားပေမဲ့မရရှာတရားအရေးနမိတ်လေးတောင်းမထင်ဘူးအဲ့လိုနဲ့တရရတရအားထုတ်တရားကလည်းမပြည့်စုံသေးဘူး တန်ခါယနာတင်မဲ့ရက်ကလည်းတဖြည်းဖြည်းနိကနိကလာပြီနောက်ဆုံးလေမနေ့ဗန်ဆိုရင်တန်ခါယနာတင်တော့မယ်ဒီကနေ့ထိအောင်ညီတော်အာနန္ဒာဟာသောတာပန်အရိယာပဲယဟန္တာမဟုတ်သေးဘူးအဲ့ဒီမှာဘေးကယဟန္တာပုဂ္ဂိုလ်တွေကလည်းပဲညီတော်အာနန္ဒာတရားတွေအထုတ်အောင်ကြိုးစားအောင်မနေ့ဗန်တော့ဖြင့်ကိလေသာအစွန်နံတဲ့ပုဂ္ဂိုလ်တွေနဲ့အတူတူတန်ခါယနာတင်ပွဲကြီးဆင်နွှဲရအောင်ပါပဲပြောကြယဟန္တာဖြစ်အောင်အထုတ်စေခြင်းလုံးလို့တိုက်တွန်းနေကြအဲ့ဒီမှာညီတော်အာနန္ဒာကလည်းပဲနေ့အချိန်မှာတရားဓမ္မတွေကလာနေတော့ဘလို့မှ အားထုတ်ခွင့်မရဘူးမြတ်စွာဘုရားရှင်ရဲ့အကြောင်းနဲ့ဆက်ပြီးတော့ပဲဖြည့်ချပေးနေရအဲ့ဒါနဲ့ဒကာဒကမတွေရဲ့အပူသောကတွေကိုညီတော်အာနာတာကနှိမ့်သက်ပေးနေရတဲ့အတွက်ကြောင့်မို့နေ့မှအားထုတ်ချင်မရဘူးညအဲ့ဒီမှာလည်းပဲမနေ့ကဆိုရင်တန်ခါရနာတင်ပွဲကြီးကျင်းပတော့မယ်အဲ့ဒီမှာညီတော်အာနာတာဟာပြင်းပြင်းထန်ထန်ဈဉ္ညာလျှောက်ပြီးစူးစမ်းနေတယ်မယံမနာဈဉ္ညာလျှောက်ပြီးစူးစမ်းနေတယ်အဲ့လိုမယံမနာစူးစမ်းနေတဲ့ကညင်ဥယျာအချင်းကုံဆုံးသွားပြီဘာမှကိုတရားသိညာမပေါ်သေးဘူး ညင်းနေရအချင်းကုံဆုံးလာပြီဘာမှတရားသိညာမပေါ်သေးဘူးအဲ့လိုဈဉ္ဉံကိုမယမနာကြိုးစားနေပြီဆိုတော့အင်မတန်လဲပင်ပန်းနေပြီပင်ပန်းနေပြီဒီလောက်ပြင်းပြင်းထန်ထန်တရားရလို့ဇောနဲ့ကြိုးစားနေတော့ဝရိယတွေညော့နေတာလားပိုးနေတာလားဝရိယတွေပိုးနေတာဝရိယတွေလွန်ကဲနေတာတရားရခြင်းဇောနဲ့အတင်းကြိုးစားနေဒါတန်ခါရနာတင်ပွဲကြီးအမိသူယဟန္တာဖြစ်ချက်အဲ့ဒါနဲ့အတင်းပြင်းပြင်းထန်ထန်ကြိုးစားကြိုးစားတဲ့အခါလဲတကူလုံးလည်းပဲတောင့်တင်းနေပြီ တကောတုံးလည်းပဲပြောရရင်တော့ညောင်းပြက်နေပြီပေါ့အဲ့ဒီမှာဈဉ္ညာရှောင်ပြီးမယမနာကြိုးစားတယ်နောက်ဆုံးမိုးတောင်ရအချိန်ရောက်နေပြီတရားမတွေ့သေးဘူးအဲ့ဒီမှာစဉ်းစားတယ်ငါမှတရားရနိုင်လောက်တဲ့ပါရမီရှိမှရှိလေရောသလားငါကြိုးစားမှုအနေအချင်းလည်းပဲဘုရားရှင်ကိုရောမြတ်ကြီးတက်တော်တင်ရှားရှိမယ်ဆိုရင်ဣတရက်ဘွယ်တူတောင်မှပေးနိုင်လောက်အောင်ငါကြိုးစားပါလေဒါပေမဲ့အခုငါမှတရားအရင်နမိတ်လေးတောင်မထင်လာဘူးငါတရားရမှရနိုင်ပါတော့မလားလို့စိတ်ဓာတ်ကြီးကြ အဲ့ဒီအချိန်မှာဘုရားရှင်ကိုရောမြတ်ကြီးပြိဋိဘံမဝင်စမ်းမိမှညီပွားလိမ္မာအာနန္ဒာတင့်မှာတရားသူရနိုင်လောက်တဲ့ပါရမီရှိတယ်ကြိုးစားအားထုတ်ရဆိုတဲ့ဗျာဒိတ်တော်စကားလေးပြန်ကြားလိုက်ရပြန်တော့အားတက်လာပြန်တယ်အားတက်ပြီးကြိုးစားတယ်ဘယ်လို့မှမရအောင်အဲ့ဒါနဲ့ငါဝရိယတွေများလွန်ကဲနေပြီလားဒီတော့ငါခိတ္တခဏနားအောင်မှဖြစ်လိမ့်မယ်ထင်တယ်ခန္ဓာကိုယ်လည်းပဲတစ်ကိုယ်လုံးတောင့်တင်းနေပြီ အဲ့တော့ငါခိတ္တလေးခဏနားလိုက်မယ်နားပြီးမှငါပြန်ကြိုးစားမယ်ဆိုပြီးတော့အဲ့ဒီမှာမိမိရဲ့ဂရင်ညောင်ဆောင်ရှိတဲ့နေရာကိုအမှတ်တတိနဲ့လျှောက်လာတယ်။သွားနေတဲ့အမူအရာလေးကိုဈဉ္ညာအမှတ်ကိုတစ်ခါတည်းသွားတယ်သွားတယ်သို့မဟုတ်ညာလန်းနဲ့ပယ်လန်းနဲ့ယောဂီများရှုသလိုပါပဲ။သွားနေတဲ့အမူအရာရှုတယ်ဆိုတော့လေအတူတူပါပေါ့။အဲ့မှာအမူအရာလေးကိုတရွေချင်းတရွေချင်းရွေ့နေတဲ့သဘောလေးတွေရှုလာ။မိမိဂရင်ညောင်ဆောင်နှံရောက်တဲ့အခါကလည်းကြတော့ရက်တယ်ရက်တယ် ရက်ပြီးပြန်တော့ဘုန်းကြီးတို့ယောဂီများစဉ်းစားကြည့်တကူလုံးတောင့်တင်းနေတာဆိုတော့ထိုင်ခြင်းစိတ်ပထမမဖြစ်ဘူးလားဖြစ်မယ်ကိုလည်းပဲကြည်စမ်းမအောင်လားပင်မနေပြီဆိုရင်ထိုင်ခြင်းလာတော့တာပဲကရင်နာရောက်လာရင်လှည့်ခြင်းလာတော့တာအဲ့ဒီမှာရက်ရက်တဲ့နေရာကနေပြီးတော့ထိုင်ခြင်းနဲ့ထိုင်ခြင်းနဲ့ဖြစ်လာတော့ဒါစိတ်ကလေးကိုပဲပြန်ပြီးထိုင်ခြင်းစိတ်ကလေးရှုတယ်နောက်တည်ရွေချင်းခန္ဓာကိုယ်ကအောက်ကိုတည်ရွေချင်းကြကြလာတဲ့ခါကျတော့ထိုင်နေထိုင်နေထိုင်နေထိုင်နေအဲ့ဒီမှာထိုင်ချလိုက် ထိုင်ပြီးပြန်တော့ရောတင်းညင်လို့ဈဉ္ညာရှောင်းလိုက်ရလိုက်နေရှုမှတ်နေတာဆိုတော့ခန္ဓာကိုယ်ကြီးတောင့်တင်းနေတဲ့အတွက်ကြောင့်လဲလျောင်းခြင်းနဲ့စိတ်ရောမဖြစ်နိုင်ဘူးလားအဲ့ဒီမှာလဲလျောင်းခြင်းနဲ့စိတ်ကြီးဖြစ်ပေါ်လာတဲ့အခါကျတော့မှညီတော်အာနန္ဒာဟာလဲလျောင်းခြင်းနဲ့စိတ်လေးကိုပြန်ရှုသွားပြန်တယ်လဲခြင်းနဲ့လဲခြင်းနဲ့ရှုပြန်တယ်အဲ့ဒီမှာလဲခြင်းနဲ့ရှုတာရုပ်ကိုရှုတာလားစိတ်ကိုရှုတာလားစိတ်ကလေးကိုရှုနေတာဒါစိတ်ကလေးပြန်ရှုနေတာလဲခြင်းနဲ့ဆိုတာစိတ်ကဖြစ်နေတာ အဲ့ဒီမှာလဲခြင်းတဲ့စိတ်ကလေးရှူရင်းနဲ့တရွေချင်းခန္ဓာကိုယ်ကြီးကအောက်ကိုလဲတဲ့ခါကျတော့လဲတယ်လဲတယ်လဲတယ်တဆင့်ပြီးတဆင့်ယောဂီတို့အဲ့ရပုံမှာဒီတိုင်းဘုံနဲ့လှဲ့မအိမ်နဲ့ညီတော်အနန္ဒာကဲ့သို့အမှတ်တတိလေးနဲ့အေးအမှတ်တမဲ့မအိမ်နဲ့ဒါကြောင့်ဘုန်းကြီးပြောတာအမှတ်တမဲ့မဲ့လျောင်နဲ့အမှတ်တမဲ့မအိမ်နဲ့အမှတ်ကလေးနဲ့အိမ်အမှတ်ကလေးနဲ့ဆိုတာအဲ့ရပုံရောက်မှမဟုတ်ဘူးလဲလျောင်စင်မှာပဲအကုန်လုံးအမှတ်ကလေးနဲ့ အဲ့ဒီမှာလဲတယ်လဲတယ်ဆိုပြီးအမှတ်ကလေးနဲ့လဲတာအဲ့လိုလဲတယ်ဆိုတော့လဲချနေတယ်ဆိုတော့စိတ်ကို တင်းထားတာလားလျှော့ချလိုက်တာလားသောသောဝရိယတွေအတင်းလွန်ကဲနေတာနော်ဝရိယတွေလွန်ကဲရာကနေပြီးတော့စိတ်ကိုလျှော့ပြီးတော့ခန္ဓာကိုယ်တက်တောင်တက်တာလေးအနေထားမျိုးရောက်အောင်လှဲချနေတာအဲ့ဒီမှာစိတ်လေးကိုလျှော့ပြီးတော့အဲ့ဒီမှာခန္ဓာကိုယ်ကိုလှဲတယ်လှဲတယ်ရှုတဲ့အခါကျတော့ခန္ဓာကိုယ်ကတဆင့်ကျသွားလိုက်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 အဲ့ဒီကနေပြီးတော့အစဉ်စဉ်လဲတယ်လဲတယ်လဲတယ်လဲတယ်ရှုလာတာအဲ့ဒီမှာရှုလာလိုက်တဲ့အခါကလည်းကြတော့ခန္ဓာကိုယ်ခေါင်းကလည်းကြမ်းနဲ့မထိသေးခင်ပေါ့အောက်ကခြေထောက်ကလည်းပဲမြေကြီးနဲ့သို့မဟုတ်ကြမ်းနဲ့လွတ်သွားပြီခြေထောက်လွတ်သွားပြီနော်အောက်ကမြေကြီးနဲ့လွတ်သွားပြီခြေထောက်ကအပေါ်အဲ့ဒီမှာခြေထောက်လေးနဲ့အပေါ်လွတ်သွားပြီ ခေါင်းကလည်းပဲကြမ်းနဲ့မထိခင်အဲ့ဒီမှာလဲတယ်လဲတယ်လဲတယ်ရှုနေရင်းနဲ့ပဲဝိပဿနာဉာဏ်နေမဲ့ဉာဏ်နေအစဉ်စဉ်တက်ပြီးတော့ ကိလေသာအသောကုန်ခန့်ပြီးယဟန္တာမထေမြတ်ကြီးဖြစ်သွားတာလဲလျှောင်းစဉ်မှာဘယ်ချိန်မှာလဲကဲဘုန်းကြီးတို့ယောဂီများလဲလျှောင်းနေစဉ်လဲနေစဉ်အိတ်နေစဉ်မှာ ရှုမှတ်ရင်းနဲ့လေတရားမရနိုင်ဘူးလားဒါကြောင့်မို့လျှောင်းစဉ်ဆက်ဆက်လျှောင်းတယ်မှတ်၍နှစ်ရယုံနာကွဲသိရမှတ်ညာရှင်၍ကြည့်လျှောင်းတဲ့မူရာတိမှုဟာအဲကွဲကညာနဲ့တိတေချာကြည့်တေချာကြည့်လျှောင်းနေတာလေးနဲ့တိတာလေးနဲ့တေချာကြည့် နောက်ကြတော့ဟိုကလျောင်းမှုလေးကလည်းတဆင်ပြီးတဆင်သိမှုလေးကလည်းပဲတစ်ခုဖြစ်လိုက်တစ်ခုပြက်လိုက်တစ်ခုပြက်လိုက်တစ်ခုပြက်လိုက်ဟိုကလည်းပဲလှဲမှုလေးကလည်းတဆင်ပြက်လိုက်တဆင်ပြက်လိုက်တဆင်ပြက်လိုက်တဆင်ပြက်လိုက်လေအဲ့ဒီမှာအကုန်လုံးရုပ်ရောနာရောမြဲတာတွေ့မလားမမြဲတာတွေ့မလားအဲ့ဒီမမြဲတဲ့သဘောတွေညံသက်ဝင်သွားပြီဆိုရင်ဆက်လက်ရှုပွားအားထုတ်သွားလို့ရှိရင်အခုညီတော်အာနန္ဒာကဲ့သို့မိမိလည်းပဲဝိပဿနာဉာဏ်အထုမဲ့ဉာဏ်အထုတွေမရနိုင်ပေဘူးလားဗျာ ကဲဒီလိုဆိုရင်ဘုန်းကြီးတို့ယောဂီများထိုင်ပြီးရှုမှတ်မှတရားရနိုင်တာမျိုးမဟုတ်ပါဘူးရရင်ရှုမှတ်ရင်လည်းတရားမရဘူးလားဈဉ္ညာသွားပြီးရှုမှတ်ရင်လည်းတရားမရဘူးလားအခုလို့လျှောင်းပြီးရှုမှတ်နေစဉ်မှလည်းပဲတရားမရဘူးလားကဲဘယ်ဣရိယာပုနဲ့ပဲရှုရှုရှုရင်တရားရနိုင်တယ်ဒါကြောင့်တရားရှုမှတ်တဲ့ပုဂ္ဂိုလ်ဟာဣရိယာပုရွေးစရာလိုသေးရဲ့လား ဒါကြောင့်ဘုန်းကြီးတို့ယောဂီများဟာတရားရှုမှတ်ပြီဆိုရင်ဣရိယာပုမရွေရှုမှတ်ပါဒါမှလည်းပဲဘုန်းကြီးတို့လူကျင်တဲ့တရားမြန်မြန်ရမယ်ဘုန်းကြီးတနေ့ကပြောလိုက်ပြီနော်ရွှေရကုံဘုရားကိုတက်တဲ့ပုဂ္ဂိုလ်များဟာအရှိဘက်ဆောင်းနှံကပဲတက်တဲ့အနောက်ဘက်ဆောင်းနှံကပဲတက်တဲ့တောင်ဘက်မြောက်ဘက်ဘယ်ဆောင်းနှံကတက်တဲ့တက်လို့ရှိရင်ရွှေရကုံဘောနောက်ဆုံးမရောက်နိုင်ဘူးလားသို့တော့ဒီဇိုင်းမှတ်မှတ်နဲ့တန်းပြီးတက်သွားတဲ့ပုဂ္ဂိုလ်နဲ့ စကားလေးပြောလိုက်တနေရာလေးနားလိုက်အဲ့လိုယန္နာယန္နာတက်တဲ့ပုဂ္ဂိုလ်နဲ့ဒီဇိုင်းမမတက်တဲ့ပုဂ္ဂိုလ်ဘယ်ပုဂ္ဂိုလ်အရင်ရောက်မလဲအေးအဲ့ဒါပဲသဘောပေါက်ပါမိမိတို့စကားတွေပြောနေမယ်ဟဲနားနေမယ်အိတ်နေမယ်ဆိုရင်ညံ့ညံ့ကြီးတရားရနိုင်ပါမလားအခုလိုလျှောင်းရင်ရရင်သွားရင် ထိုင်ရင်နဲ့မယံမနာကြိုးစားပြီးရှုမှတ်သွားမယ်ဆိုရင် တရားအသိဉာဏ်တူတွေ မြန်မြန်ကြီးမရနိုင်ပေဘူးလားကဲတရားဘုန်းကြီးတို့ယောဂီများကနှိမ့်နှိမ့်ရကျင်တာလားမြန်မြန်ရကျင်တာလားမြန်မြန်ရကျင်တယ်ဆိုရင်ဘုန်းကြီးတို့ယောဂီများဣရိယာပုရွေးရမလားမရွေးရဘူးလားဘယ်ဣရိယာပုနဲ့ပဲဖြစ်ဖြစ်ဘုန်းကြီးတို့ယောဂီများမလုပ်ရမလဲရှုမှတ်နေရမယ်ဟောဣရိယာပုမရွေးရတယ်လို့အချိန်ရောရွေးရအောင်မလားဘယ်အချိန်မှာပဲဖြစ်ဖြစ်နံတဲ့အချိန်ပဲဖြစ်ဖြစ်နေခင်းအချိန်ပဲဖြစ်ဖြစ် ညအချိန်မှာပဲဖြစ်ဖြစ်အိတ်မပျော်မချင်းယောဂီပုဂ္ဂိုလ်များမလုပ်နေရမလဲရှုမှတ်နေရမယ်အချိန်လည်းမလုပ်ရမလဲမရွေးနဲ့အချိန်မရွေးရတယ်လို့နေရာရောရွေးရအောင်မလားဓမ္မယုံမောမှာဖះရှိမှပဲတရားထိုင်ရမယ်ဆိုတဲ့စည်းကမ်းမဟုတ်ပါဘူးတရားဆိုတာဘယ်နေရာမှာအာထုတ်အာထုတ်မရဘူးလားဘယ်နေရာမှာအာထုတ်အာထုတ်ရတယ်ကိုယ့်ဟာကိုယ်အိတ်ခမ်းထဲမှာအာထုတ်ရင်ရောမရဘူးလားကဲဘယ်နေရာမှာပဲဖြစ်ဖြစ်ဆိုတော့ ဓမ္မယုံမှာပဲအထုတ်ပါဓမ္မယုံမှာလည်းမဟုတ်ဘူးမိမိအဆောင်ရောက်ရင်လည်းအဆောင်မှာဘာလုပ်ရမလဲအထုတ်ပါနေရာမရွေးပါနဲ့ဓမ္မယုံမော်လေးတွေမဟုတ်ဘူးမိမိနေရာလည်းပဲရောက်ပြီဆိုရင်အထုတ်ပါရှုမှတ်ပါလမ်းပေါ်မှာရောက်နေရင်လည်းအဲ့ဒီလမ်းမှာပဲဘာလုပ်နေရမလဲရှုမှတ်ပါနောက်ဆုံးရေချိုးတဲ့နေရာရောက်ပြီဆိုရင်လည်းရေချိုးတဲ့နေရာမှာဘာလုပ်နေရမလဲခင်နောက်ဆုံးကုံကုံပြောလိုက်မယ်တန်းစင်ကန်းနဲ့ရောက်နေရင်လည်းအဲ့ဒီတန်းစင်ကန်းနဲ့မှာဘာလုပ်နေရမလဲ ဟောငါအညစ်အကြေးစွန့်နေတာဒီလိုအညစ်အကြေးစွန့်နေတဲ့အချိန်မှာတော့ဒီလောက်မြင့်မြတ်တဲ့တရားငါအာမထုတ်ကောင်းပါဘူးလို့မထင်လိုက်ပါနဲ့မြတ်စွာဘုရားကဥစ္စာရပတ္တဝကာမေကျင်ကြီးကျင်ငယ်စွန့်မှုပြုတ်ရင်လေတမ္ပဇာနကာရီမင်းအတိညာလေးနဲ့တတိတမ္ပဇင်နဲ့ပြုတဲ့ကျင်ကြီးကျင်ငယ်စွန့်နေတဲ့အချိန်မှာလည်းပဲတတိရှိရမလားမရှိရဘူးလားဒါကြောင့်မို့နေရာများရွေးစရာလိုသေးရလား ရေချိုးတဲ့နေရာရောက်ရင်လည်းအဲ့ဒီနေရာမှာမလုပ်နေရမလဲရှုနေရမယ်တန်းစင်ကန်းနဲ့ရောက်ရင်လည်းတန်းစင်ကန်းနဲ့မလုပ်နေရမလဲအဲဘယ်နေရာဖြစ်ဖြစ်နေရာမရွေးအချိန်မရွေးဣရိယာပုမရွေးပဲနဲ့ဣရိယာပုတိုင်းဣရိယာပုတိုင်းဘယ်ဣရိယာပုနဲ့ပဲဖြစ်ဖြစ်ရှုမှတ်သွားရင်အဲ့ဒီယောဂီတမာရီအားတွေကောင်းလို့ဒီတမာရီအားတွေကောင်းလို့ဝိပဿနာဉာဏ်နေဖြစ်ဒီဝိပဿနာဉာဏ်နေရစ်ကျက်ပြည့်စုံပြီဆိုရင်အရိယာမဉဏ်ဖွဉဏ်ဆက်ရောက်ပြီးတော့ နိဗ္ဗာန်ထိအောင်မျက်မှောက်မပြုတ်နိုင်မိဘူးလားဗျာကဲဒီတော့ဘုန်းကြီးတို့ယောဂီများကိုဣရိယာပု၄ပါးရှုမှတ်ပုံနေအပြည့်အစုံဟောလိုက်ပြီထိုင်ပြီးတော့ရှုမှတ်ပုံနေလည်းဟောလိုက်ပြီရက်ပြီးရှုမှတ်ပုံနေလည်းပဲဟောလိုက်ပြီဈဉ်ညာလျှောက်ပြီးရှုမှတ်ပုံနေလည်းရှုမှတ်ရင်းနဲ့တရားတွေ့ပုံနေလည်းဟောလိုက်ပြီအခုလဲလျောင်းရင်းနဲ့ရှုမှတ်ပုံရှုမှတ်ရင်းနဲ့တရားတွေ့ပုံလေးတွေလည်းပဲဟောလိုက်ပြီဆိုတော့မိမိတို့ဟာဘယ်နေရာဘယ်ဣရိယာပုနဲ့ပဲဖြစ်ဖြစ် အမှတ်တမဲ့နဲ့နေရမှလားအမှတ်ကလေးနဲ့နေရမှလားဟေးရှုမှတ်မှုလေးနဲ့အမြဲတမ်းရှုမှတ်သွားမယ်ဆိုရင်စောစောကရွှေတကုံဘုရားတက်တဲ့ပုဂ္ဂိုလ်လို့ဒီဇိုင်းမှန်မှန်နဲ့ရှုမှတ်သွားတဲ့ပုဂ္ဂိုလ်ဟာတရားအသိဉာဏ်ဓုတွေများများမရနိုင်ဘူးလားဒီလိုမဟုတ်ဘဲနဲ့ရက်လိုက်စကားပြောလိုက်စားလိုက်တောင်းလိုက်နားလိုက်နဲ့ဒီလိုသာအားထုတ်သွားမယ်ဆိုရင်ရောက်တော့ရောက်မယ်ဒါပေမဲ့ तू မနဲ့ရောက်မလားနေ့ရောက်မလားညရောက်မလားဆိုတာသိနိုင်ပါမလား သူမတက်ဘဲနဲ့လမ်းကတဝက်နဲ့ပဲစကားပြောပြီးအချိန်ကုန်ပြီးအဲ့ဒီပဲညအိတ်လိုက်မယ်ဆိုရင်ဒီကနေ့အဲ့ဒီပုံမှာရွှေကုံဘုရားဘုံရောက်နိုင်မှာမလားဒီဇိုင်းမမနဲ့ရှုမှတ်သွားတဲ့ပုဂ္ဂိုလ်ဒီဇိုင်းမမနဲ့တက်သွားတဲ့ပုဂ္ဂိုလ်ကတော့ပြင်ရွှေကုံဘုရားဘုံမှာအမြန်ဆုံးမရောက်နိုင်ဘူးလားတရားလည်းပဲဒီအတိုင်းပဲမယံမနာရှေ့အမတ်နောက်အမတ်ရှေ့ဣရိယာပုနောက်ဣရိယာပုစက်နေအောင်ကြိုးစားအားထုတ်သွားမယ်ဆိုရင်ဘုန်းကြီးတို့တရားအသိဉာဏ်တူတွေနှင်းနေရမှာလားမြန်မြန်ရမှာလားကဲဒီလိုဆိုရင်သဘောပေါက်တော့ပါပြီနော် အဲ့တော့ဣရိယာပုတိုင်းရှုမှတ်တယ်ဆိုတာဟာဒါဘသူဟောခဲ့တာလဲမဟာစီဆရာတော်ဟောခဲ့တာလားဘုရားဟောခဲ့တာလားအခုအားထုတ်နေတဲ့နေဟာမဟာစီဆရာတော်နေလားဘုရားနေလားဘုရားနေအတိုင်းလိုက်နာပြီးကြိုးစားသွားရင်မိမိတို့ဘယ်ဣရိယာပုနဲ့ပဲရှုမှတ် ရှုမှတ်ရှုမှတ်နေလို့ရှိရင်ပါရမီပြည့်စုံရင်တရားမရနိုင်ပေဘူးလားဗျာဒါကြောင့်ပုဏ္ဏစာပရံဘိခဝေဘိက္ခု ကိသံတောဝါကိသံမိတိပသနာတိထိတောဝါထိတောမိတိပသနာတိနိသိဏောဝါနိသိဏောမိတိပသနာတိတယနောဝါတယနောမိတိပသနာတိဘေကဝေယံတော်များအိုချစ်သားတို့ပုဏ္ဏဇာပရံရှုမပွားများအထုဖို့နောက်တစ်မျိုးကဘေကုယဟန်တိဝါယောဂီပုဂ္ဂိုလ်သည်ကိသံတော်ဝါသွားတော်လီဝါသွားလျင်လီဝါသွားတုံသွားစေသွားကြိုက်သွားစဉ်မူလီကိသမိတိသွားသည်ဟူ၍ပဇာနာတိတိဧဝတိအောင်ရှုပါ ထီတော်ဝါရတ်တော်လီဝါရတ်လျင်လီဝါရတ်တုံးရဆဲရခိုက်ရဆင်မူလီထီတော်မီတိယတိဟူ၍ပါဇနာတိတိဧဝါတိအောင်ရှုပါနေသိန်တော်ဝါထိုင်တော်လီဝါထိုင်လျင်လီဝါထိုင်နှုံးထိုင်ဆဲထိုင်ခိုက်ထိုင်ဆင်မူလီနိသိန်တော်မီတိထိုင်တိဟူ၏ပါဇာနာတိတိဧဝါတိအောင်ရှုပါတရားတော်ဝါလျှောင်းတော်လီဝါလျှောင်းလျင်လီဝါလျှောင်းတုံလျှောင်းဆဲလျှောင်းခိုက်လျှောင်းဆင်မူလီ တရားတော်မီတိလျောင်းတိဟူ၍ပဇာနာတိတိဧဝံတိအောင်ရှိပါဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တတိဒီအိမာယဆိုကြ